ဒီလိုနေကကြီးတရားဘွဲကဘတ်စမလောက်ရောက်လာမလို့52ကျင်းရောက်ပါပြီဖေဟာ52ကျင်းရောက်ဝိပဿနာလုပ်ပြီးတရားဟိုကျွန်တော်သာသနာတော်နှစ်2565ခုပုဒ်စာတက္ကသိုလ်1383ခုပါဆိုပါကောင်လာဇန်ကျွန်တော်ရှိတော့9ရက် ဒီနေ့2021ခုဩဂတ်လ12ရက်တို့တကရေးဒီမှာရေးရှိမှာတော့17ရက်ဟိုတဝူနေ့မဟောကြားမယ်50နှစ်မကြင်မြောက်ဝိပဿနာလုပ်ပြီးတရားအဲတော့50နှစ်ကြင်မြောက်ဝိပဿနာလုပ်ပြီးတရားမဟောကြားနာကြကြသည်မိဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်သော ရားရှင်ကိုဥပမာရှိခိုးလိုက်ကြရအောင်တို့တရားနာပရိသတ်ပေါင်းသူတော်ကောင်းတွေကလည်းရရှိခွန်ကြီးတွေကိုစားရှိသလားစိတ်ဝင်ထုံရဲ့ဘုရားနုဂတိဘာဝနာပွားများရင်းနဲ့ယုတိစွာနာယီကောင်းဆို ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပရိပါစုတိယဝိယတံတာကာရံအထာဝီကာမနရဒေဝဟိတဝန္တဟန္တာမိကာရဏိကမဂ္ဂမနန္တညာနံနရာနရာသမောတရဏံလောကုလောကီနရိတအစီပါကိုလိုလာတောင်းတကြကုန်တော် စေထာမြတ်သူ နလူမြမတတ္တဝါတို့ဤဇွေရလည်းပြတော်မူတတ်သောဒီဒတံလောကုလောကီနလီတောမယိမယိမြတ်ခိုင်လာတိတမာတိနေရှင်သောစေတလည်းရှိတော်မူတတ်သောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်သမိယောင်လည်းရှိတော်မူထသောဝိယတန္တာကာရံတစ္ဆာလေးရတရားမြတ်ကိုပကပိတ်ဖို့ဉာဏ်မြင့်တော်ဟောမြူတံပညာဝိဇ္ဇာတိဟုသော မိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပပြတော်မူပြီးထသော အဒါဝီကာမလူနာပြမတတ္တဝါတို့ဤအစီအပေါ်ကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနာပြမတတ္တဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောဇိတိန်ချန္နာကြုံငါရွဆောင်တော်မူတတ်သော ကာရုဏိကလူနာမြမတတ္တဝအမြတနာจิตခင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီပုံညာနေမနိုင်ရှင်အနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားပြည့်သို့ရောက်တော်မူထာသောအနန္တညာနန္တဗိညုတညာနာသာသာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထာသောတံဗုဒ္ဓံဒုဒုဂုံဤဆုံးလင်းပေတရှင်တော်မြတ်ဘုရားကို အံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျုံမံကချိုး၍ရှိခိုးကြတော်ပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဗျာ 50ခုမြောက်ဝိပဿနာလုပ်ပင်တရားနဲ့ဟောကြားနာကြားကြရအောင်ဝိပဿနာလုပ်ပင်တရားအဝိဇ္ဇနုအခြေခံကျင့်ပြီးတခုဝိတုဒ္ဓိခုနံပါကျင့်ပြီးကိုဥတည်ပြီးဟောကြားနာကြားကြရဟောကြားနာကြားနေကြတော့ဝိတုဒ္ဓိခုနံပါ ကျင့်စဉ်ဖြစ်တဲ့နံပါတ်1သီလဝိတ္တုတိနံပါတ်2စေတဝိတ္တုတိနံပါတ်3ဒိဋ္ဌိဝိတ္တုတိနံပါတ်4ခေကဝိတ္တနာဝိတ္တုတိနံပါတ်5မဂ္ဂမဂ္ဂညနတဒနာဝိတ္တုတိနံပါတ်6ပရိပဒညနတဒနာဝိတ္တုတိနံပါတ်9ညာဏတဒနာဝိတ္တုတိဆိုပြီးဒီဝိတ္တုခုနှစ်ပါးဒီဝိတ္တုခုနှစ်ပါးကိုတတ္တဝါတိုင်းတတ္တဝါတိုင်းမှာ အစင်အတိုင်းကြင်ရရအေးလို့နားလည်ထားဖြစ်အဲ့ဒီမှာသီလဝိတ္တိအရာသီလတရားတွေကိုပြည့်ပြည့်စုံစုံပြည့်ပြည့်စုံစုံဖြည့်ကျင့်ရဖြစ်အဲ့လိုဖြည့်ကျင့်နိုင်ခဲ့ရင်ဒါသီလဝိတ္တိဖြစ်ပြီပြောလို့ရအဲ့လိုသီလဝိတ္တိဖြစ်တဲ့သူတော်ကောင်းတယောက်ကတဆင့်တက်ပြီးသီလတရားတွေပေါ်မှာခြေခံပြီးတော့ ဒီလာဒီဝသုံးမျိုးပေါ်မှာယဉ်ပြီးတော့စိတ်ဓာဝိတုဒ္ဓိကြည်ရေစိတ်ဓာတ်ဒီနိဝရဏအငြိကြီးဒီမှာကင်းစင်လေစိတ်ဓာတ်ကစင်ကြယ်ခြင်းစိတ်ဓာဝိတုဒ္ဓိဖြစ်ဖို့ဒီမှာတမာရီထူထောင်ရဖြစ်ဒါဥပ္ပဇ္ဇရာနဲ့အပ္ပနာတမာရီ2မျိုးအနည်းအားဖြင့်ဥပ္ပဇ္ဇရာတမာရီနဲ့တကွာသောတမာပတ်10ပါးအဲတမာပတ်10ပါးရရှိရေးအတွက်ကတော့ဦးဇင်းတို့ဒါဒီဘက်မှာဒီလို မထကမ္မထ40ဆိုရှိဒီသမထကမ္မထ40တွေကမိကြိုက်နှစ်သက်ရပေါ့ကမ္မထတစ်ခုခုနဲ့စပြီးတော့ဒါအာထုတ်လို့ရအလိုအားထုတ်တဲ့အပိုင်းမှာလည်းပဲဥပဇရာသမာဓိဆိုင်အောင်အာထုတ်လို့ရသလို အပ္ပနာဇံသမာဓိနာသမဘတ်၈ပါးလုံးပေါက်ဆိုင်မယ်ဆိုရင်ဘာမြတ်သမာဘတ်၈ပါးလုံးပေါက်ပြီးတိုင်အောင်ဒါဘာမြတ်အထုတ်ဆိုလို့ရတယ် အဲ့လိုပေါ်များအထုတ်လို့ရပြီဆိုရင်တော့ဦးဇင်းတို့ဒီမှာဟိုဒီကတော့ဦးဇင်းတို့ပေါ့လေအာနာပါနကသင်ပေးလေးရှိတော့အာနာပါနကမ္မထံကိုပြင်အထုတ်လို့သုဒ္ဓဇံပေါ့သို့မဟုတ်သုဒ္ဓရကကမ္မထံကိုပေါ်များအထုတ်လို့ဥပဒရာသမာဓိစိုက်ခဲ့၏ဒါဦးဇင်းတို့တစင်တက်ပြီးသုံးတဲ့နှစ်ခုထားတာသုံးတဲ့နှစ်ခုထားတာကလည်းအယုဇုကမ္မထံအယုဇုကမ္မထံကကျူအောင်ကတိုင်းပြုပြီးတော့ဒါကတိုင်း၁၀ပါးလုံးပေါ့လေပေါ့တိဒါဇန်သမာဘတ်ကိုရှုပွားလို့ရတယ် မာလိုက်၈ပါးအတိုင်း၁၀ပါးအဲ့လိုရပြီဆိုတဲ့သူတော်ကောင်းကတဆင့်တက်ပြီးအတုပါဘုံတခြားကျန်တဲ့ဓမ္မထာကမ္မဋ္ဌာန်းတွေကျွန်တော်တို့၄ပါးနဲ့ဒီလိုပေါ့အတုပါဘုံမရဏနုပတိဒီကမ္မဋ္ဌာန်းတွေကိုဆက်လက်ပေါင်းများအားထုတ်ရတယ်အလိုရလို့စေတဝိတုဒ္ဓိစေခြင်းမှာဒါနိဝရဏအညစ်အကြေးကြီးကင်းစင်ပြီးပသရသမารိတုဘောအမနာသမารိတမျိုးလုံးရပြီဆိုတော့သူတော်ကောင်းကသုံးခုမြောက်ဖြစ်တယ်ဒါဒိဋ္ဌိဝိတုဒ္ဓိခု ဟောဒိဋ္ဌိဝိသုဒ္ဓိပိုင်းမှာယုတ်တိဉာဏ်တွေကိုဒါအစဉ်အတိုင်းပရမတ္ထကိုဉာဏ်မြင်စိုက်တည်တိုင်အောင်သိပြီးမြင်ပြီးဆိုရင်ဒါယုံဉာဏ်ပရမတ်တရားတို့နာဉာဏ်မြင်စင်ကြယ်ပြီးပြောလို့ရအဲ့လိုဉာဏ်မြင်စင်ကြယ်တဲ့သူတော်ကောင်းယုတ်တရားနန္တရားမှာပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ဒါသင်္ဘောသိနေတာလေသူတော်ကောင်းတရားပဲသင်္ကြယ်ပြီးဒေဂုဏ်အင်္ဂါဝိတ္တနာဝိတ္တိ တော့ဦးဇင်းတို့ခုလက်ရှိဟောလက်စာဒီသင်္ခါဝရဏဝိတ္တုဒီပန်းလေးဖြစ်တဲ့အတွက်ဒါကိုဦးဇင်းတို့ဆက်ပြီးတော့ဟောကြားညာကြားကြရအောင်။တော့ဦးဇင်းတို့ဒီကင်္ကာဝရဏဝိတ္တုဒီပန်းကဒါပစ္စယသိက္ခာဉာဏ်ပေါ့ဝိတ္တုဒီရာပြောမယ်ဆိုကင်္ကာဝရဏဝိတ္တုဒီကံနဲ့ခံရဲ့အကျိုးတရားနဲ့ယုံမှမှုပြီးကိုတော်လွားလွန်မြောက်ဒီဉာဏ်ကြီးကြီးစင်ကြယ်ခြင်း။ဟောဉာဏ်ဒီဘက်ကကြည့်တော့ပစ္စယပရိက္ခဉာဏ်အကြောင်းတရားအကျိုးတရားတွေသိသိတဲ့ အဲ့တော့ပစ္စယမတက်ကဉာဏ်ပိုင်းဒီဒုတိယဣတိတေကမယရင်းကြီးရဲ့သကလုံးနဲ့သုံးရတာပြိဿသမုပ္ပါရှုခွက်ကျုံဝင်တာပေါ့အဲ့တော့ပြိဿသမုပ္ပါရှုခွက်ကိုအကျုံးဝင်တယ်ပြိဿသမုပ္ပါရှုရမယ်ပေါ့အဲ့ပြိဿသမုပ္ပါကိုဒါကိုယ်ဝဉာဏ်နဲ့ပိုင်းချက်ထင်းထင်းသိမြင်ပြီဆိုရင်ဒါပစ္စယသိက္ခာရပြီကိစ္စဝိတ္တနာဝိတ္တိပြည့်စုံပြီအဲ့ကြမှာဦးဇင်းတို့ဒီပိုင်းဖြစ်တဲ့မေဃမေဃနိနာတဒနာဝိတ္တိပရိပဒနာတဒနာဝိတ္တိ ဒါဉာဏတဒနာဝိတ္တုဒီရတိတိုင်အောင်ကြိုးစားအထူရဖြစ်အဲ့တော့ဦးဇင်းတို့ဒီမှာအချိန်လေးလေးလေးရအောင်ပေါ့အဲ့တော့အဲ့ဒီကင်္ကာဥဒနာဝိတ္တုဒီပိုင်းလေးကိုဆက်ပြီးတော့ဟောကြအနာကြကြရအောင်တော့ကင်္ကာဝိတ္တနာဝိတ္တုဒီပိုင်းဒီပစ္စယပရိက္ခဉာဏ်ပိုင်းအဲပစ္စယပရိက္ခဉာဏ်ပိုင်းကိုဦးဇင်းတို့ဟောတာဟိုးရှိရှိပိုင်းကြီးကတော့ဦးဇင်းတို့ဒီပရိသသမုပ္ပတ်ဟိုတနည်းအားဖြင့်အကြောင်းတရားတွေကိုသိသိတဲ့အ ကိစ္စသမုပ္ပါရှုွက်ပိုင်းပါဦးလို့ဘယ်ကစခဲ့တော့ဆိုတော့ပြင်စမာနိလို့ခေါ်တဲ့အတိတ်အကြောင်းတရားဒီတေတော့ပြင်စာဣတာနိဗလပြင်စကံဣတာနိတော့ပြင်စာအရင်ဗလပြင်စကံဒီဆိုတဲ့ဒါဒဂရာဇေရောများရဲ့ဖွင့်ဆိုချက်အတိုင်းပေါ့အတိတ်အကြောင်းတရား၅ပါးကြောင့်ဒီစုပန်အကျိုး၅ပါးပြုဖို့ဒီစုပန်အကျိုးဒီအကြောင်းတရား၅ပါးကြောင့်အနာကအကျိုးတရား၅ပါးပြုဖို့ဆိုတဲ့ဒီပိုင်းလေးတော့ဟောခဲ့ပြောခဲ့ပြီးပြီ ။ဒီနေ့တော့ဦးဇင်းတို့ဒီပရိစ္ဆသမုပ္ပါပထမနည်းလို့ခေါ်တဲ့အကြောင်းကြောင့်အကျိုးဖြစ်ပေါ်တာ။တနည်းအားဖြင့်ဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဟောဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဝိညာဏပစ္စယနာမရူပနာမရူပပစ္စယသလာယတ ဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်နာယုတ်ကြောင့်သာလာယရဏဖြစ်တယ်သာလာယရဏပစ္စယဘတ်တော်ဘတ်တပစ္စယဝေဒနာဟောသာလာယနာလို့ခေါ်တဲ့အာယနာ6ပါးကြောင့်ဘတ်တဖြစ်တယ်ဘတ်တကြောင့်ဝေဒနာဖြစ်တယ်အဲ့ဒါကဝေဒနာပစ္စယတဏတဏပစ္စယဥပါဒာနဟောဝေဒနာကြောင့်တဏဖြစ်တယ်တဏကြောင့်ဥပါဒာနဥပါဒံဆိုလမ်းဖြစ်တယ်ဥပါဒနာပစ္စယဘောဘဝပစ္စယ နာတိသရမရဏံဒုက္ခပရိဒေဝဒုက္ခဒုက္ခပါယအာယတာတမုန်တိဆိုတဲ့အတိုင်းပေါ့ဒါဘောကြောင့်ဇာတိဖြစ်တယ်ဇာတိကြောင့်သရမရဏဒုက္ခပရိဒေဝဒုက္ခဒုက္ခနာဥပါယတာဆိုတဲ့ကျုပ်တဲ့ဖြစ်ပေါ့အဲပထမနည်းပြိဿသမုပ္ပါချင်းကပ်ပြီးလေ့လာတဲ့အခါပထမနည်းလို့ခေါ်အဲပထမနည်းမှာဦးဇင်းတို့ဒီအင်္ဂါရဲ့12 9ရက်စနေခုဒါမိတို့ကနားလည်ထားရဖြစ်တယ်။အဲ့ဒီပိုင်းလေးကိုရင်ဟိုပြီးခဲ့တဲ့ဘက်ကဟောလက်စာဦးဇင်းတို့ဝေဒနာပစ္စည်းအနာပိုင်းလေးရောက်နေတာဖြစ်တာဟောလက်စာအဲ့တော့အဲ့မှာဒီအင်္ဂါရက်ကလေးတွေကိုဦးဇင်းတို့ပြန်ပြီးတော့သွားကြရအောင်။အဲ့တော့အဝိဇ္ဇာသင်္ခါရဝိညာဏနာယုအလာယရဏဖတ္တဝေဒနာတဏှာဥပါဒံဘဝဇာတိသရမရဏဆိုပြီးဒီငါးရက်12ပါး အဲ့အင်္ဂါရဲ့12ပါးကိုဦးဇင်းတို့ကာလသုံးပါးနဲ့ခွဲခြားပြီးနားလည်ထားကာလသုံးပါးနဲ့လည်းနားလည်ရမယ်အဲ့ဒါကအစတ်သုံးပါးနဲ့လည်းဦးဇင်းတို့စက်တက်ရပေါ့အဲ့ဒါဆိုလို့ရှိရင်ဦးဇင်းတို့လက်ရှိဦးဇင်းတို့ဩလဆာဖြစ်တဲ့ဝေဒနာပစ္စယအနာပိုင်းဒီဒါဦးဇင်းတို့အစက်တစ်ဆက်မှာရောက် အဲ့တော့ကာလ၃ပါးနဲ့ဥစဉ်ကိုခွဲလိုက်တဲ့အခါမှာခုနအတိတ်အနာဂတ်ပစ္စုပန်ဆိုတဲ့ကာလ၃ပါးရှိကြောင့်မလို့တခါကြီးဒီကပိုင်းပိဿသမုပ္ပါကိုရှုတယ်တခါလေးမှဥစဉ်တို့တတိမထားမိတာကပိဿသမုပ္ပါအတိတ်နာဂတ်ပစ္စုပန်ကိုလည်းအတိတ်နာဂတ်ပစ္စုပန်အတိုင်းပဲဥစဉ်တို့ကဟိုသုံးလိုက်ဒါပေမဲ့တကယ်ပြိဿသမုပ္ပါအင်္ဂါရက်တွေကိုညံနဲ့ဆင်ញင်တဲ့အခါမှာအဲဒီပြိဿသမုပ္ပါအင်္ဂါရက်တွေကိုအတိတ်နာကပစ္စုပန်တွေကို တနည်းအားဖြင့်အတိတ်ပြစ္ဆုတ်ပံအနာဂတ်ဆိုတဲ့ကာလသုံးပါးတွေကိုချပြီးတော့မထားတတ်ပြန်ရင်အလားနားရခက်သွားတယ်အဲ့တော့ခုဦးဇင်းတို့အတိတ်ပြစ္ဆုတ်ပံအနာဂတ်ဆိုပြီးဒါကာလသုံးပါးရှိအဲ့ကာလသုံးပါးထဲမှာဦးဇင်းတို့ဟိုးဒကာကြီးတို့ဒီပစ္စယပိကဟိုပစ္စည်းပိုင်းပေါ့နော်ဗိဓမတသင်္ကာလို့ပြောရင်ပစ္စည်းပိုင်းလေးပစ္စည်းပိုင်းမှာဦးဇင်းတို့အဲ့ဒီမှာ ဒီအဒွန်သုံးပါးဆိုတာရှိအဲအဒွန်သုံးပါးဆိုတာလေးကိုဒီကကြီးဒီကကြီးဘုရားကြီးအာယုန်လေးနှံ့ယူပြီးလို့ရှိအဝိဇ္ဇာသင်္ခါရအတိတောအတ္တဟောအဝိဇ္ဇာနဲ့သင်္ခါရဒီအတိတောအတ္တအတိတ်ဆိုတဲ့အဒွန်ထဲမှာအဒွန်ကာလာထဲပါတယ်တနည်းအားဖြင့်တက်တက်ပြောအတိတ်ကာလာမှာပါတယ်ဘယ်မှာပါတော့အတိတ်ကာလမှာပါပါတယ်ခင်ဗျာ အတိတ်ဆိုတဲ့အတွန်းကာလသုံးပါးနဲ့ပြောမယ်ဆိုအတိတ်ကာလထဲမှာကျုံဝင်နေဘယ်လိုနားလည်ရအောင်အဲ့တော့အဲ့အတိတ်ကာလထဲမှာကျုံဝင်နေအဝိဇ္ဇာတဏှာနဲ့ပစ္စုပန်မှာနဲ့သူကပြန်ပြီးတော့အစသုံးပါးအလောသုံးပါးနဲ့ပြန်ကြည့်သူကပစ္စုပန်မှာလည်းအကြောင်းဉာဏ်မှာပြန်ပြီးတော့သူကအကျုံးဝင်အဲ့တော့ဒီခါလေးမှာဦးဇင်းတို့ဘာလုံးသွားတတ်တုံးဆိုတဲ့အခါကျတော့ဒီပြည့်ရသမုပ္ပါကိုဦးဇင်းတို့ဒီယောဂိကေတူကိုလင်းတင်ပြီးတဲ့အခါဒီအထုသဖြင့်ဒီပထမနီးလို့ခေါ်တဲ့ရှုပ်ွက်ပိုင်းကိုလင်းပြီး အဲ့ဒီမှာခုနဟိုယောဂီကဟိုလေသွားတဲ့အဲ့တော့ဦးဇင်းတို့ဟိုပစ္စုပန်အကြောင်းနေရာမှာဒီအဝိဇ္ဇာနဲ့သင်္ခါရဟာရှိနိုင်ပေမဲ့ဒီပစ္စုပန်ကိုအကျိုးတရားအနေနဲ့ရှိနေတဲ့အပိုင်းမှာတော့ဒီအဝိဇ္ဇာနဲ့တဏှာကြီးအတိတ်ကာလကဒါကုန်နားလေပါအဲ့တော့ဦးဇင်းတို့ခဏလေးပြန်ဒီအသွုံသုံးပါးလေးကိုပြန်ကြည့်ကြရအောင် အဝိဇ္ဇသင်္ကာရတိတောအတ္တဇာတိကရမရဏအနာဂတောအတ္တဟောဇာတိရဲ့ဇရာယမရဏယဇာတိဇရာမရဏဆိုတော့ဦးဇင်းတို့အကျိုးဆက်ဖြစ်တဲ့ဒုက္ခပိတိဝဒုက္ခဒေါမနတာဥပါယအထာအကုန်ကျုံးဝင်တာပေါ့လေအဲ့တော့အဲ့ဒီဇာတိဇာတိဇရာမရဏကဒါသူကဟိုတကယ်အကျိုးရင်းပေါ့နော်အကျိုးရင်းဘာဖြစ်လို့အကျိုးရင်းလို့ပြောရတာတုံးဆိုတဲ့အခါကျတော့ဒီခုနအဝိဇ္ဇာသင်္ခါရရှိခဲ့လို့ ပြစ္ဆုတ်ကံမှာအကျုံးဝင်မဲ့ဝိညာဏယုတ်တရဏပတ္တဝေဒနာတဏဥပါဒံဘောဝဆိုတာဒါတွေရှိခဲ့ဒီဇာတိတရာမရဏဆိုတာရှောင်လွဲလို့မရဒါပေမဲ့သောကံပိတိကဒုက္ခဒေါမနတာဥပယာတာကြတော့သူကတတ္တဝါတိုင်းမှာမဖြစ်ဘူးဒါကြောင့်မို့လို့အကျိုးရင်းအနေနဲ့ဒီဇာတိတရာမရဏဒါကအနာကပြီးတဲ့အခါကျတော့မှဘုရားတို့ ဇာတိသရမရဏနာဂတောအတ္တမိစီအတ္တပိစုပန်နောအတ္တတိဟောမိစီအတ္တအလယ်မှာရှိတဲ့ပရိသသမုပ္ပါအင်္ဂါရက်၈ပါးအဲဒီပရိသသမုပ္ပါအင်္ဂါရက်၈ပါးကတော့တဲ့ဒါပိစုပန်မှာကျုံဝင်နေပိစုပန်ကာလာထဲမှာပါတယ်ဘယ်ကာလာထဲမှာပါပိစုပန်ကာလာထဲမှာအကျုံးဝင်ပါတယ်ဖေဟာ အဲ့တော့ဒကာကြီးဒီကမကြီးခုအင်္ဂါရဆန္ဒမှာမဝိဇာသင်္ကာရဝိညာဏယုတ်တလာယနာသတ္တဝေဒနာတဏဥပါဒံဘဝဇာတိပြီးတော့ဇရာမရဏဟောအဲ့ဒီအင်္ဂါရဆန္ဒပါကိုမျိုးလုံးထဲမှာတန်းစီပြီးတော့ဒါအစဉ်အတိုင်းလေးတန်းစီပြီးချထား။ဟောဆိုကြပါစို့ဦးဇင်းတို့အဲ့ဒီအင်္ဂါရဆန္ဒခုကိုဒါအထက်အောင်ဆင်းပြီးတော့ရေးထားတယ် ရေးထားပြီးတဲ့အခါကျတော့အဝိဇ္ဇာအဝိဇ္ဇာသင်္ခါရဒီတော့အတ္တကိုကြည့်ပြီးတော့မြင်းကြောင်းတစ်ချောင်းအဲ့သင်္ခါရအောက်ကဆွဲလိုက်သူဒီဘယ်မှာကျုံးဝင်ပါအတိတ်ဗမာတဲ့တော့အတိတ်ကာလမှာအကျုံးဝင်ပါတယ်ဗျာဟောနောက်တကဇာတိဇရာမရဏအနာကရောအတ္တဆိုအဲ့ဇာတိရဲ့အပေါ်လေးကမြင်းကြောင်းလေးတစ်ချောင်းဆွဲလိုက်ဆွဲပြီးတော့အဲ့အောက်ကသုံးခုဒီကိတိဒီကိမအိတိအဲ့ဒါညနေမှာရှင်းရှင်းကြည့်တယ်သူကအနာဂတ်ကာလထဲမှာကျုံးဝင်နေဗမာကျုံးဝင်အနာဂတ်ကာလပါဗျာ အဲ့တော့လေကောင်မှာခုနသင်္ခါရရဲ့အောက်ကမြင်းချောင်းနဲ့ဇာတိရဲ့အပေါ်ကမြင်းချောင်းကြားထဲမှာကျန်ခဲ့တာကဝိညာဉ်နာယုသလာယတနာဖာတာဝေဒနာတဏဥပါဒံဘဝဟောဘယ်နှခုကြံခဲ့ရှစ်ခုဘယ်နှခုလဲတော့ရှစ်ခုပါဗျာသူကကြတော့ပြစ္ဆုတ်ပါဒီလိုဦးဇင်းတို့ဒါဟိုကာလသုံးပါးအနေနဲ့နားလဲရအဲကာလသုံးပါးအနေနဲ့ဒီလိုနားလဲထားလို့ရှိရင် အဲ့ကာလသုံးပါးနားလည်ပြီးတဲ့အခါဘုရားဘာပြန်သွားလဲဆိုတော့ခဏအဆက်ကိုပြန်သွားရမယ်သူကအလွာက၄ပါးအဆက်က၃ပါးရှိတာအဲ့တော့အဆက်၃ပါးကိုဦးဇင်းတို့ပြန်သွားတဲ့အခါမှာအဝိဇ္ဇာနဲ့သင်္ခါရဒီဘက်ကဝိဇ္ဇာသင်္ခါရဝိညာဏံယုတ်သလယနာဖတ်တာဝေဒနာဆိုတဲ့အပိုင်းနော် အဲ့တော့ဦးဇင်းတို့ဗမာသောစတုံဆိုတဲ့ခါကျတော့အဝိဇ္ဇာနဲ့သင်္ခါရဒီဘက်ကဝိညာဏယုတ်အဲဒီနေရာဒီအစတခုအဲ့တော့အဲ့နေရာမှာဆက်ထတာကိုဒီကကြီးဒီကမကြီးကြည့်လိုက်လို့ရှိရင်အတိတ်နဲ့ပြစ္ဆုတ်ပံအဲ့တော့အဝိဇ္ဇာသင်္ခါရဟောသူကဒါအတိတ်ကျုံးဝင်ဟောဒီဘက်ကဝိညာဏယုတ်တလာရင်ဖတ်တာဝေဒနာသူကဗမာကျုံးဝင်ပြစ္ဆုတ်ပံမှာကျုံးဝင် အဲ့မှာလာပြီးတော့ဦးဇင်းတို့စက်နေတာပဲအဲ့လိုနားလဲအဲ့တော့ဆိုကြပါစို့ဦးဇင်းတို့ကဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဉ်နဲ့ရှုကြပြီဆိုကြစို့သင်္ခါရပစ္စယဝိညာဉ်နဲ့ရှုလို့ရှိရင်နားလည်ထားရမှာကဝိဇ္ဇာနဲ့သင်္ခါရဝိဇ္ဇာကိုကြောင်းခံပြုတဲ့သင်္ခါရအဲ့ဒါပထမနည်းအရာပြောနေတာအဲ့သင်္ခါရဒီတာအတိတ်မှာလို့ဒီလိုနားလည်ထားရဒီပစ္စုပန်သင်္ခါရကိုယူရမှာတော့မဟုတ်ဘူး ဘာဖြစ်လို့ဆိုတော့ပြစ္ဆုတ်ပံဦးဇင်းတို့ကဝิญဉဏ်ဆိုတဲ့ဒီအကျိုးတရားကိုဦးဇင်းတို့ရှုခြင်းလေဆိုရင်ဒါအတိတ်မှာရှိနေတယ်လို့နားလည်ရတစ်ချက်နောက်အဲဒီဦးဇင်းတို့အဲဒီဝิญဉဏ်နဲ့သလိုက်တာပတ်တာဝေဒနာပြီးတဲ့အခါဝေဒနာနဲ့တဏအခုဦးဇင်းတို့ဟောလက်စာဝေဒနာပြစ္စယတဏမိခဲ့တဲ့အပတ်ကပြောခဲ့အဲ့ဒီနေရာမှာကြာတခါကြီးဒီမှာကြီးကြံကြည့်ကာလအပြင်ကြည့်ရင်တော့ပစ္စုပန်မှာပဲအကျုံးဝင်နေတယ်ဗမာအကျုံးဝင်ပစ္စုပန်မှာအကျုံးဝင်ပါတယ်ဖေ။ပစ္စုပန်မှာ ကြုံအဲ့တော့ဆိုလိုရင်းကဝေဒနာနဲ့တဏှာဒီတာဝေဒနာနဲ့တဏှာကြောင့်တစ်ဆက်အဆက်တစ်ခုသူတို့ကဆက်ဆက်မယ်ဆိုတဲ့အခါကျတော့ဝေဒနာဒီလည်းပြစ္ဆုတ်ပံဝေဒနာဒီပါတယ်ပြစ္ဆုတ်ပံပါဗျာပြစ္ဆုတ်ပံဆိုတော့ပြစ္ဆုတ်ပံအဒွန်ထဲမှာအကျုံးဝင်လို့ပြစ္ဆုတ်ပံကာလာထဲမှာအကျုံးဝင်တယ်ဟောတာပေါ့နော်ဒီလိုတော့နားလည်ရအောင်ကာလာသုံးပါးနဲ့ခွဲပြီးပြောနေအဲ့တော့ပြစ္ဆုတ်ပံဒီဘဝမှာပဲအကျုံးဝင် အဲနောက်တစ်ခါဒီဝေဒနာကြောင့်ဖြစ်မဲ့တဏှာပေါ့ဝေဒနာကြောင့်ခံပြီးဖြစ်တဲ့တဏှာဒီတဏှာကိုဒကာကြီးတွေဒကာမကြီးတွေကြည့်ပြန်တော့လည်းပဲသူဒီလည်းပဲပစ္စုပန်ဆိုတဲ့ဒီကာလအတွန်းထဲမှာပဲသူအကျုံးဝင်နေတယ်ပစ္စုပန်ကာလပစ္စုပန်ဘဝထဲမှာပဲအကျုံးဝင်နေတယ်လို့ဒီလိုနားလည်ရအောင်ပြီးတော့မှသာဘောဘက်ကတဏှာဥပါဒံအဲ့တော့ဦးဇင်းတို့ဒီဝေဒနာပြီးတော့တဏှာဥပါဒံဘဝနော်ကမ္မဘဝအဲ့တဏှာဥပါဒံကမ္မဘဝရောဘဝနဲ့ဟိုဘက်ကဇာတိကြတော့ ပြန်ပြီးတော့တဆက်ဆက်ပြန်တို့ကြတော့ပစ္စုပန်နဲ့အနာဂတ်နဲ့သွားဆက်စောစောကဝေဒနာနဲ့တဏှာမှာတော့ပစ္စုပန်ပစ္စုပန်ချင်းဆက်ထားတယ်ပစ္စုပန်ပစ္စုပန်ချင်းဆက်ထားဟောဘက်ကဦးဇင်းတို့ဘဝနဲ့ဇာတိမှာကြတော့ပစ္စုပန်နဲ့ဘာနဲ့ဆက်ပစ္စုပန်နဲ့အနာဂတ်ပါဗျာနာဂတ်နဲ့ဆက်တယ်ဘယ်လို နားလဲရအဲ့ဒါဆိုလို့ရှိရင်ဒါဦးဇင်းတို့နားလဲရမှာဒါကြောင့်မို့လို့ဟိုပရိသသမုပ္ပတ်ဒီ အတိတ်နာကပစ္စုပန်တနည်းအားဖြင့်အတိတ်ဘဝပစ္စုပန်ဘဝအနာဂတ်ဘဝဒီလိုဘဝသုံးပါးတနည်းအားဖြင့်ကာလသုံးပါးကိုဆက်သွယ်နေတဲ့သဘောဒီလိုနားလည်ရမှာဖြစ်ကဲကောင်းပြီအဲ့တော့ဦးဇင်းတို့ဒီမှာဟိုဟောလက်စနေရာလေးကိုဦးဇင်းတို့ပြန်သွားကြရအောင်အဲ့တော့ဒီလောက်နားလည်ပေါ့နားလည်ဆိုရင်တော့ဦးဇင်းတို့ပြောရမှာတော့ဒီမှာ အကာလသုံးပါပြီးတော့အစသုံးပါပြီးအလွာ၄ပါပေါ့ဒါလေးတော့ပြောစရာရှိတယ်သို့တော်လည်းဒါကတော့ဟိုတကယ်ရှုသွားရင်တော့ရှုွက်ပိုင်းမှာလည်းနားလည်ရဖြစ်တယ်သို့တော်ကြည်ဒီမှာဟိုစကားစာလေးစုံအောင်ပြောကြမယ်ဆိုရင်တော့ဦးဇင်းတို့ပစ္စုပန်ပေါ့လေအကြောင်းပစ္စုပန်အကြောင်းကဒါအလွာတစ်ခုအနေနဲ့ရှိတယ်အဲ့တော့ပစ္စုပန်အတိတ်အကြောင်းပေါ့လေအတိတ်အကြောင်းကအလွာတစ်ခုအနေနဲ့ရှိနေတဲ့အခါကျတော့အတိတ်အကြောင်းမှာဦးဇင်းတို့အဝိဇ္ဇာသင်္ခါရဒါက အလွာတစ်ခုပြီးတဲ့အခါကျတော့ပစ္စုပန်အကျိုးကအလွာတစ်ခုပစ္စုပန်အကျိုးကအလွာတစ်ခုဖြစ်တဲ့အတွက်ဝိညာဉ်နဲ့တက်လိုက်တာဖတ်တာဝေဒနာတိုင်အောင်ဒါကအလွာတစ်ခုဖြစ်ပြီးတဲ့အခါကျတော့ပစ္စုပန်အကြောင်းမှလည်းတခါအလွာတစ်ခုဖြစ်ပြန်ခုနအဆက်၃ပါးကိုနားလည်အလွာ၄ပါးအလွာ၄ပါးကနားလည်ပြီးသားဖြစ်တယ်အဲ့တော့ဟိုပစ္စုပန်အကြောင်းဒါကအလွန်တကူပစ္စုပန်အကြောင်းဘာလဲမြေခုနတဏှာဥပါဒနာကမ္မဘဝ ပြီးတဲ့အခါကျမှအနာဂတ်အကျိုးကအပေါ်တစ်ခုအနာဂတ်အကျိုးဆိုတာကဘာလဲလို့ပြောခုနဇာတိတရာမရဏဒါကအပေါ်တစ်ခုဒါလိုလေးကိုရှင်တို့နားလည်ထားလို့ရှိအဲ့ဒါဒီပရိသတ်သုံးပါးအင်္ဂါရဲ့12ခုကိုကိုရှင်တို့အတန်းစီပြီးရေးတာနောက်ပြီးလို့ရှိလို့ရှိရင်ခုနအတိတ်ပြစ္ဆုတ်ပံအနာဂတ်ဖွဲလိုက်ခွဲပြီးတဲ့အခါကျမှပြစ္ဆုတ်ပံကခုန၈ခုရှိတယ်၈ခုထဲမှာ၈ကဝိညာဏနှုတ်တလာရဏဘတ်တာဝေဒနာဆိုတဲ့၅ခုအောင်မှာမြင်းကြောင်းတစ်ခု တူလေးနဲ့ဟိုခတ်တူတူလေးဆွဲလိုက်ပြီးလို့ရှိရင်အဲ့ဒါဆိုလိုက်ကြည့်လိုက်လို့ရှင်ကာလအနေနဲ့ကြည့်ရင်၃ပါအဆက်အနေနဲ့ကြည့်ရင်၃ပါကိုတွားပြီးတော့အဆက်၃ခုတွေ့ရမှာဖြစ်တယ်လို့အလွာနဲ့ကြည့်လိုက်လို့ရှိရင်အလွာ၄ပါကိုမျိုးလုံးနဲ့ရှင်းသွားတယ်နော်ကဲထားဒါကဟိုဒီတိရတုံကအင်္ဂါရဲ့12ပါးနဲ့မိမိတို့ညံထဲမှာပုံပေါ်အောင်ပေါ့ဆက်ဆက်ပြီးတော့ကြည့်တတ်ဖို့ပြောတယ်။တကယ်ပြီးတဲ့အခါကျတော့အခုဦးဇင်းတို့သွားကြရအောင် သွားမယ်ဆိုတဲ့အခါကျတော့အခုဒီဝေဒနာပစ္စယတဏဆိုတဲ့ဒီပိုင်းလေးသွားအဲဝေဒနာပစ္စယတဏဆိုတော့ပြီးခဲ့တဲ့ဘက်ကပြောခဲ့တယ်ခုနဝေဒနာ6ပါးကိုရိခံတာတဏှာဖြစ်ကြတာပေါ့နော်အဲတဏှာဖြစ်တယ်အဲ့တော့ဒီညမှာဝေဒနာ6ပါးဆိုခုနသကုတံပသသာဝေဒနာသောတာတံပသသာဝေဒနာခန္ဓာတံပသသာဝေဒနာဇိမာတံပသသာဝေဒနာကာယတံပသသာဝေဒနာမနောတံပသသာဝေဒနာဆိုပြီးဒီဝေဒနာပေါ့နော် အော်တဏှာကခုနကာမတဏှာဘောတဏှာဝိပမတဏှာဆိုတဲ့တဏှာသုံးပါးဒီပုံစံနဲ့ဦးဇင်းတို့ဒါဟိုတဏှာတဏှာကိုရေးပြလက်လို့ခြင်းတဏှာတရားရှိဟာဘလောက်ထိပြားတော့သို့တော့ဒီနေရာမှာတစ်ခုပေါ့ဦးဇင်းတို့ဝေဒနာတိုင်းဒီဝေဒနာပစ္စယတဏှာဆိုတဲ့အပိုင်းဝေဒနာတိုင်းဒီတဏှာကို ဖြစ်စေတာဝေဒနာဖြစ်ရင်တဏှာဖြစ်သလားအဲဆိုတဲ့အပိုင်း ဒါလေးကိုဒီနေ့ဟိုအဓိကအောင်လို့ဒီမှာနည်းနည်းလေးဟိုအဓိကပြောခြင်းနော်အဓိကပြောခြင်းအဲ့တော့ဝေဒနာဖြစ်တိုင်းတဏှာဖြစ်သလားဆိုတဲ့အပိုင်းဒီကအင်တန်ရေးကြည့်ဘာဖြစ်လို့ဆိုတော့ဦးဇင်းတို့ဒီဝေဒနာနဲ့တဏှာခုနပြောသလိုအဆက်အဆက်တစ်ခုဒီပစ္စုပန်ဒီအကျိုးတရားနေရာမှာရှိနေတဲ့ဝေဒနာတစ်ဖက်ကပစ္စုပန်အကြောင်းတရားနေရာမှာရှိနေတဲ့တဏှာအဲ့တော့ဦးဇင်းတို့ရဲ့တဏှာ တတ္တဝါတွေရဲ့တဏ္ဍာဆက်လန့်ပြီးလေပတ်နေတာဒီအတိတ်ကတော့ဦးဇင်းတို့ကပြီးခဲ့အတိတ်ကပြီးခဲ့အတိတ်ကဒီပရိသသမုပ္ပါတိဟူသောဒီအကြောင်းတရားတွေစုံညီခဲ့လို့ပြစ္ဆုတ်ပံမှာဒါအကျိုးတရားအနေနဲ့ရပြီဒါပေမဲ့ဒီပစ္စုပန်မှာတဏှာကို အဆုံးတဏှာကြီးကို ဆုံးတတ်ခြင်းပဲ ဆိုခဲ့၏ဒါဦးဇင်းတော်မလုပ်တော့ဒီဝေဒနာဒီဝေဒနာနဲ့တဏှာခြားသည်ကအင်မတန်အခရာကြအင်မတန်အခရာကြအနာဂတ်ကိုမဆက်ချင်ဘူးပြောမဆက်ချင်ဘူးဆိုခဲ့ရင်ပေါ့သို့တော့ဘယ်တော့တော့ကနိဗ္ဗာန်ကိုလိုချင်ပါလေဗျာဒါပေမဲ့လေဒီသားဒီမယဒီဇနီးမောင်နှံတွေနဲ့မိသားစုလေးနဲ့အနာဂတ်ကိုလည်းဆက်ချင်ပါသေးတယ်ဆိုရင်တော့ဒါကတော့သဘောပဲ ဟုတ်လားဝေဒနာပစ္စယတဏှာသွားအောင်ပြီးတော့နော်တွန့်တော့ခုနပြောသလိုပေါ့ဒီဘဝဒီခန္ဓာမှာပဲတဏှာကြီးကိုအဆုံးသတ်ခြင်းလေသို့မဟုတ်ဘယ်ဘုံဘယ်ဘက်ဘယ်နိလန်းအပြင်ဒီတဏှာဆက်ရအကြီးကိုဒါဖြတ်တော့ရဖြတ်ပြရမလဲတခါလေဒီလိုဆိုလို့ရှိရင်တော့ကျွန်တော်ဗမာဖြတ်ရလဲဆိုတော့ဒီပစ္စုပန်မှာ ပစ္စုပန်အကျိုးတရားနေရာမှာရှိနေတဲ့နေရာကနေဟိုဘက်ပစ္စုပန်အကြောင်းကိုဆက်ဆက်တဲ့အပိုင်းမှာတော့အကောင်းဆုံးဒါနေရာပဲဒီနေရာမှာဖြတ်ရမယ်ဒီနေရာမှာမဖြတ်နိုင်ခဲ့ရင်တော့ဒကာကြီးတွေကမှဒီခုနပြောသလိုပါဖြတ်နော်ဒကာပစ္စုပန်အကြောင်းတွေကကောင်းကောင်းကြီးဒါပြည့်စုံနေပြီအကြောင်းတရားတွေညီညွတ်နေပြီဆိုတော့ကျင်းနေတယ်တို့ဒကာကြီးတွေကမှဒီအနာဂတ်ဆိုတာ ရှောင်လွဲလို့မရဘူးအဲအနာဂတ်ကြလည်းဒီကလှမ်းကြည့်တော့အနာဂတ်ပေါ့ဦးဇင်းတို့ဘဝတစ်ခုပုံစံလေးတစ်ခုယူပြီးတော့ဥမာပြောကြတယ်ပုဂ္ဂိုလ်တဦးတယောက်ဒီဘဝကသုတိပြတ်တည်လွန်သွားတယ်ဒီဘဝမှာခုနဒီပြစ္ဆုတ်ပံနေရာမှာအကြောင်းတရားတွေကောင်းကောင်းပြုစုပြုထောင်ထားကောင်းကောင်းဆိုတဲ့အပိုင်းကအကြောင်းတရားတွေပြည့်စုံတယ်လို့ပြောချင်တာပေါ့သို့တော့ကောင်းကုသိုလ်အကြောင်းတရားတွေကိုထူထောင်ထားရင်ကောင်းတဲ့ပုံပေါ့အဲကုသိုလ်အကြောင်းတရားတွေထူထောင်ထားရင်မကောင်းတဲ့ပုံ ဘယ်လိုတော့ရှိမှာအဲ့လိုအကြောင်းတရားတွေကိုပြည့်ပြည့်စုံစုံထူထောင်ထားလို့ရှိဆိုကြပါစို့ဒီဘဝကသုတိပြတ်တွေသိလုံးလို့အနာဂတ်ဘဝရောက်သွားဒီကလမ်းကြည့်တော့တော့အနာဂတ်လို့ပြောတာအဲ့ရောက်သွားတဲ့အနာဂတ်ဘဝမှာသူကတခါပါဖြစ်တော့သူကနေရာကရက်ကြည့်လို့ရင်သူကပြစ္ဆုတ်ပံတက်တယ်ဖြစ်ပြန်ပြစ္ဆုတ်ပံတက်တယ်ဖြစ်တော့အဲ့ပြစ္ဆုတ်ပံဒီဘဝကအကြောင်းတရားကြောင့်ပြစ္ဆုတ်ပံမှာတော့အကျိုးတရားအနေနဲ့ဖြစ်တယ်အဲ့အကျိုးတရားနဲ့နောင်ပြစ္ဆုတ်ပံအကြောင်းတရားကိုထပ်ပြီးတော့မရက်နိုင်နိုင်တော့သူ့ရဲ့အနာဂတ်ဒီခါကြီးတက်မှာကြီးအဆုံးသတ်နိုင်ပါအောင်လား အဆုံးမတတ်နိုင်တော့ပါဘူးခင်ဗျာအဆုံးမတတ်နိုင်တော့ဘူးဘယ်လိုနားလဲဒါကြောင့်မလို့ဦးဇင်းတို့အခုဒီနေရာမှာဝေဒနာပြစ်စရာတဏှာဆိုတဲ့အပိုင်းဝေဒနာပြစ်တိုက်တဏှာပြစ်တလားဘာဖြစ်လို့ဝေဒနာจิตတိုင်းတဏှာจิตတလားလို့မေးရတယ်ဆိုပြန်တော့ဦးဇင်းတို့ဒီကောက်မှာတကယ်ကြီးဒီမှာဝေဒနာဆိုတာရှောင်လွဲလို့ရပါမလားရှောင်လွဲလို့မရပါဘူးခင်ဗျာလို့မရတယ်တရားအဲ့တော့ဝေဒနာကတော့ဖြစ်နေဒါပေမဲ့ဝေဒနာจิตတိုင်းတဏှာဖြစ်ကြတယ်လေတကယ်ကြီးဒီမှာ ဒီတဏ္ဍာဘယ်မှာရက်တော့မှာလို့တဏ္ဍာကဘယ်မှာမှဆိုဘလို့မှဆုံးတတ်လို့မရအဲ့တော့တဏ္ဍာဆုံးတတ်ဖို့ရန်ပြောတော့ဝေဒနာဖြစ်တိုင်းတဏ္ဍာမဖြစ်ဘူးတလူနားလေရဘလူနားလေရမှာဝေဒနာဖြစ်တိုင်းတဏ္ဍာမဖြစ်နိုင်ပါဘူးဖေ။ဝေဒနာဖြစ်တိုင်းတဏ္ဍာမဖြစ်ဘူး။ကြောင့်မလို့ဦးဇင်းတို့ဒီဝေဒနာပြည့်စည်ရတဏ္ဍာပိုင်းပေါ့။ဝေဒနာပြည့်စည်ရတဏ္ဍာပိုင်းမှာအဲ့ဒါဝေဒနာကြောင့်တဏှာဖြစ်ပုံဆိုတဲ့အပိုင်းနောက်ဆုံးဦးဇင်းတို့ဝိသုဒ္ဓိမဲ့ ဟိုအဆုံးသက်ကလေးမှာဟုတ်ကဲ့ဥပါဒလေးတစ်ပုဒ်ရှိအဲ့ဒါဘာလဲဆိုတော့ဝေဒနာပစ္စယသဗိယတ္တမနာနုတယံဝိနာဟောတိတတမနာတာဟောတိဓမ္မနတဝုတိမတောဟောဒါဝိတုတိမေဥစဉ်လို့ဆာမျက်နှာ203ပေါ့ဒီဝေဒနာပစ္စယတဏပိုင်းလေးအစုံပိုင်းလေးအဓိပ္ပာယ်ကဘာပြောတုံးဆိုတော့ယတမအခြင်းအကြောင်းကြောင့်ဝေဒနာပစ္စယဝေဒနာတိဟူသောအကြောင်းတရားထူရှားရှိဒီတမနောဖြစ်လာတော့ အနုတယရိယာမတရားဖြင့်မပယ်ရှားရသည်တည်းအနုတယအငုဒ္ဒအနေကိဉ္ဝိတိနေတိတဏတရားကိုအဲ့တော့မနုတယဓာတ်အနေနဲ့ကိဉ္ဝိနေတဲ့တဏတရားဒါလေးကိုမျိုးလုံးလေးကိုတခါရေးဒီကမိုက်ကြီးမြင်အောင်ကြည့်သွားတယ်အဲ့တော့အနုတယရိယာမတရားဖြင့်မပယ်ရှားရသည်တည်းအငုဒ္ဒအငုဒ္ဒအနေကိဉ္ဝိနေတိအနုတယတဏတရားကို ဝိနာအပြင်ပဲထား၍တဏှာတို့တို့ဘဝတို့တို့အာယုံကိုတွေ့တာတတ်မှတ်တတ်တဲ့တဏှာတရားသည်နာဟောတိပရိယုဒ္ဒနာအနေအတိစေရစင်ကိုအတိအကျဖြစ်ပေါ်မလာနာဓမ္မတို့ကြောင့်ဥတိမတော်ကျင်သုံးအပ်ပြီးသောမဂ္ဂပြမ္မစရိယာတိဟုသောမူမြတ်သောအကြည့်ရှိသောပြမဏတ္တမကောင်းမှု အကုသိုလ်များတို့တို့ကိုညှော့အပ်ပြီးသောယန္နာရှင်သူများ၏တဏ္ဍာ ဓာဒုတနာတရားသည်နာဟောတိဥပ္ပတိပယနေထင်းရှားမပြစ်တော့ပါပေတတိသာဓုသာဓုသာဓုပါဖေအဲ့တော့ဒီညလေးမှာဦးဇင်းတို့ရက်ပြီးတော့ကြည့်လိုက်လို့ရှင်သူဘာပြောတာလဲဒီစာပိုက်ကလေးကဒီကာဏလေးကတဏှာပစ္စယဝေဒနာပစ္စယ ဝေဒနာဟုတ်သောအကြောင်းကြောင့်တဏှာဖြစ်တယ်ဆိုတဲ့အပိုင်းမှာတတ္တဝါတိုင်းတတ္တဝါတိုင်းမှာဝေဒနာကြောင့်တဏှာဖြစ်သလားဆိုတော့ဝေဒနာကြောင့်တော့တဏှာမဖြစ်ဘူးလို့ဒါလေးကိုပြောတယ်ဘယ်လိုပြောတုံးဆိုတော့ခုနပြောတဲ့ဝေဒနာပြစရာဝေဒနာတိဥသောအကြောင်းတရားဒီရရှိတိတမန်တော်ဖြစ်လာတော့ဝေဒနာဆိုတဲ့အကြောင်းတရားတော့ထင်ရှားဖြစ်လာပြီအဲ့လိုဝေဒနာဆိုတဲ့အကြောင်းတရားထင်ရှားဖြစ်လာပြီဆိုရင်ဒါလည်းတော့ အနုတရာရိယာမတရားဖြင့်မပယ်ရှားရသည်သည့်အတွက်အငုဒ္ဒအနေကိန်းဝင်တည်နေသည့်အနုတရတနာကိုဝိညာဉ်ကျင်ပယ်ထား၍အနုတရတန်အနေနဲ့ရိယာမတရားနဲ့မပယ်ရှားရသေးတဲ့တတ္တဝါဒီတဏ္ဍအနုတရလို့ခေါ်တဲ့အငုဒ္ဒအနေနဲ့ကိန်းအောင်နေသေးတဲ့ဒီတဏ္ဍတရားကိုဖယ်ထားလိုက်ဆိုလိုရင်းပြောတာက အရိယာမတရားနဲ့အနုတ္တိယဓာတ်တွေကိုမပယ်ရှားနိုင်တဲ့တတ္တဝါတွေတဏ္ဍာမှာရှိတဲ့တဏှာလို့ပြောခြင်းအရိယာမတရားနဲ့ပယ်ရှားထားတဲ့တဏှာရှိတဲ့တတ္တဝါတွေတဏ္ဍာမှာတော့ဟောဒီလိုဦးဇင်းတို့ပြန်ပြီးတော့စာကိုဆက်နေမယ်နားလည်ရအဲ့တော့ပုဂ္ဂိုလ်တဦးတယောက်ဆိုကြဆိုတတ္တဝါတဦးတယောက်အရိယာမတရားနဲ့တဏှာတရားကိုမဖယ်ရှားထားရသေးတဲ့အတွက်အနုတ္တိယဓာတ်အနေနဲ့ကိန်းအောင်နေတဲ့ဒီတဏှာတရား အဲ့လိုတဏှာတရားထင်ရှားရှိပါမှာအဲ့တဏှာတရားကိုကျင့်ထားရင်ဟိုပုဂ္ဂိုလ်မှာဒါမဖြစ်တော့ဘူးပြောတာအဲ့တဏှာတရားကိုမဖယ်ရှားသေးတော့ဘာဖြစ်တယ်တော့အဲ့တဏှာကတဏှာဒုဒုဘဝဒုဒုအာယုံတတမမောတတဲ့တဏှာတရားကြီးအဲ့ဒီခုနဖယ်ရှားပြီးတဲ့အနုတ္တိယတတ်ပါပယ်ထားတဲ့ပုဂ္ဂိုလ်မှာတော့အဲ့ပုဂ္ဂိုလ်တဏှာမှာဒီဝိဇ္ဇာဝေဒနာပစ္စယတဏှာမှာဝေဒနာဖြစ်ခြင်းကြောင့်တဏှာဆိုတဲ့ဒီတဏှာတရားဟာပရိယုဌာဏအနေနဲ့ထင်ရှားဖြစ်မှာတော့ဘူး ထင်ရှားဖြစ်မလာတော့ဒါကြောင့်မလို့ဟောတိတော်ရှင်သောအမိတော်မကပြမအစရိယာတိဟုတော်မူမြတ်သောအကျင့်ရှိသောပြမနတ္တမကောင်းမွာကုသိုလ်များတို့တို့ကိုညှောအပ်ပြီးတော့ယန္တာရှင်သူများ၏တဏ္ဍနာဟောယန္တာရှင်သူများဒီမှာလည်းမကောင်းမှုများတို့တို့ကိုတခါတည်းညှောအပ်ပြီးသွားတယ်မြတ်သောမကပြမစရိယာအကျင့်ကိုကျင့်သုံးပြီးသွားတယ်အဲ့လိုကျင့်သုံးပြီးသွားတဲ့သူတော်ကောင်းတယောက်ရဲ့ခန္ဓာမှာအနုတ္တယ အငုတ်တတ်ပါမကြံတဏှာတရားကိုဖယ်ရှားပြီးဖယ်ရှားပြီးရတဲ့ကြောင့်ဒီတဏှာတရားဒီဝေဒနာဟူသောအကြောင်းကြောင့်နောက်တစ်တငါပရိယုဌာနာအနေနဲ့ဥပတ်ထင်ပြီးအထင်ရှားတဲ့ကကြီးတွေဓမ္မကြီးတွေယန္နာပုဂ္ဂိုလ်သူတော်မြတ်ရဲ့တဏှာမှာဖြစ်ပါဦးမလားမဖြစ်တော့ပါဘူးဖေဟာဟောဦးဇင်းတို့ဒီလိုနားလည်ရအောင်အဲ့တော့ဦးဇင်းတို့ဝေဒနာဆိုတာကအာယုံနဲ့ခုနဒီဝတ္ထုပေါ့တိုက်ဆိုင်လာလို့ရှိတယ် ဒါဝေဒနာဆိုတာဖြစ်မှာဝေဒနာဆိုတာဖြစ်မှာအဲ့ဝေဒနာဖြစ်ပြီးတော့ဖြစ်ပြီးညာလည်းပဲအနုတ္တယဓာတ်ခံတဏှာအနုတ္တယဓာတ်ခံရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏှာမှာတော့တဏှာဖြစ်သူကဒီတင့်လျော်လျောက်ပတ်တဲ့အကြောင်းကိုရရင်ဖြစ်ပေါ်နိုင်တာဒီအနုတ္တယသဘောပါအဲ့တော့တဏှာဖြစ်လောက်တဲ့အကြောင်းကိုဝေဒနာဘက်ကတဏှာဖြစ်လောက်တဲ့ အကြောင်းရရည်ဆိုရင်အနုတ္တယဓာတ်အနေနဲ့ဖယ်ရှားမထားသေးတဲ့ပုဂ္ဂိုလ်တယောက်တဏ္ဍာမှာတော့ဒီနာတရားကဖြစ်မှာအနုတ္တယဓာတ်ပါမကြံမတရားရိယာမတရားနဲ့ဖယ်ရှားပြီးတဏ္ဍာတရားကိုဖယ်ရှားပြီးတဲ့သူတော်ကောင်းရဲ့တဏ္ဍာရန်နာရှင်မြတ်ရဲ့တဏ္ဍာမှာတော့ဒီတဏ္ဍာတရားတရားကြီးဒီမှာဒီဖြစ်အောင်မလားမဖြစ်နိုင်တော့ပါဘူးခင်ဗျာမဖြစ်နိုင်တော့ဘူးဘယ်လိုနားလဲရအောင်ဒါဥစဉ်တို့ဒီညမှာဒီဝေဒနာနဲ့ပတ်သက်လို့ ဟိုရှိကတော့ဦးဇင်းတို့ပါဠိတော်ဟောစဉ်တိုင်းဦးဇင်းတို့ဘာပြောခဲ့တယ်ဆိုတော့ဒီဖတ်တာပစ္စယဝေဒနာဝေဒနာပစ္စယတဏှာဆိုတဲ့အပိုင်းတွေဖတ်တာမှာမှဖတ်တာ6ပါဝေဒနာမှာဦးဇင်းတို့ပြောခဲ့တယ်ဝေဒနာ6ပါပေါ့နော်ဝေဒနာ6ပါကြောင့်တဏှာဖြစ်တယ်သို့တော့ဒီနေရာမှာဦးဇင်းတို့ဒီအနုတ္တယဆိုတဲ့သဘောကသင်လျော်တဲ့အကြောင်းထင်ရှားရှိလာတဲ့အခါအနုတ္တယကဖြစ်တယ် အဲ့တော့ဒီထဲမှာဆိုပုဂ္ဂိုလ်တူတယောက်ရဲ့တဏ္ဍမှာတဏှာတရားကအနုတ္တယဓာတ်အနေနဲ့ကြင်အောင်နေတယ်ကိုတို့တကကြီးတေကမှာရေကူးချိန်မှာမမိလို့တဏ္ဍမှာဒါမာတဏှာလောဘမဖြစ်ဘူးဆိုကြစို့ဒါပေမဲ့မရှိတော့တာတော့မဟုတ်ဘူးဒါဦးဇင်းတို့အနုတ္တယအနေနဲ့ကြင်အောင်အဲအနုတ္တယအနေနဲ့ကြင်အောင်နေတဲ့ဒီတဏှာတရားကခုနဝေဒနာပြစ်စရာဆိုတဲ့ဝေဒနာဆိုတဲ့အကြောင်းကိုရတယ်အဲ့ဒီအကြောင်းကလည်းခုနတဏှာဖြစ်လောက်တဲ့အကြောင်းအဲ့ဒီတဏှာဖြစ်လောက်တဲ့အကြောင်းကိုရပြီဆိုရင်တဲ့ဘာဖြစ်မလို့ ဝေဒနာဖြစ်ပါမယ်ဖေဟာဒါဆိုရင်တဏှာဖြစ်လောက်တဲ့အကြောင်းကဘလို့တဏှာဖြစ်လောက်တဲ့အကြောင်းဝေဒနာဒီဘလို့ဝေဒနာမျိုးဖြစ်မလို့ဟောဒါလေးကိုဦးဇင်းတို့ဆက်ပြီးတော့ပြောကြရအောင်အဲ့တော့တဏှာဖြစ်လောက်တဲ့အကြောင်းဝေဒနာဒီဘလို့ဝေဒနာမျိုးဖြစ်မလဲဆိုတော့ဦးဇင်းတို့ဒီအနုတ္တရဘိုင်းလေးကိုဟောတဲ့ညာလေးမှာရှိဒါကိုဦးဇင်းကကိုကိုပြပြလေးတို့တကကြီးဒီမှာကြီးတွေကိုတည်တည်ချင်တာပေါ့နော်အဲတည်တည်ချင်တဲ့အတွက်ကြောင့်ဒါလေးကိုဦးဇင်းတို့နည်းနည်းလေးပြန်ပြီးတော့သွားကြရအောင် အဲ့တော့ဝေဒနာဖြစ်လောက်တဲ့တဏှာဝေတဏှာဖြစ်လောက်တဲ့ဝေဒနာပေါ့လေတဏှာဖြစ်လောက်တဲ့ဝေဒနာဆိုတာဘယ်လိုဝေဒနာမျိုးလဲတဏှာဖြစ်လောက်တဲ့ဝေဒနာတဏှာဖြစ်လောက်တဲ့ဝေဒနာဆိုတော့ဒကာကြီးတွေဒကာမကြီးတွေရေပုံရပဲဗမာလိုရိုးရိုးလေးကြည့်ကြည့်ပေါ့ဥပမာဆိုကြမှာဆိုဝေဒနာတစ်ခုကမိမိမตายာအပ်တဲ့ဝေဒနာတစ်ခုပေါ့မตายာအပ်တဲ့ဝေဒနာတစ်ခုမိမိကခံစားရပြီဆိုရင်ဒကာကြီးတွေဒကာမကြီးတဏှာဖြစ်ပါမလား မဖြစ်နိုင်ပါဘူးဗျာအာတဏှာမဖြစ်နိုင်ဝေဒနာဖြစ်တော့တဲ့တဏှာကိုရမှာတဏှာဆိုတာဖြစ်တယ်ဝေဒနာတဏှာဖြစ်တော့တဲ့ဝေဒနာကိုရမှာတဏှာဆိုတာဖြစ်တယ်တဏှာမဖြစ်တော့တဲ့ဝေဒနာကိုဟိုရပြီတော်လည်းပဲတဏှာမဖြစ်နိုင်ဘူးတဲ့အဲ့တော့ဒီနေရာမှာဦးဇင်းတို့ဟိုစာဆိုတာလည်းနည်းနည်းလေးညှိပြီးတော့ယူတတ်တယ်ဆိုတာပြောရတာပြောချင်တာအဲ့တော့ဦးဇင်းတို့ဒုက္ခယဝေဒနာယရာဂံတယောအနုတေတိဟောဒုက္ခယဝေဒနာယ ဒုက္ခဆိုတဲ့ချမ်းသာတဲ့ဝေဒနာလေးအဲချမ်းသာတဲ့ဝေဒနာလေးရရင်တော့ဘာဖြစ်တယ်တော့တဏှာဆိုတဲ့အနုတ္တရာရာဂဆိုတာတဏှာကိုပြောတာပဲเนาะရာဂနုတ္တရာဖြစ်ဒါဆိုရင်ဆင်းရဲတဲ့ဝေဒနာရရင်တော့ဆင်းရဲတဲ့ဝေဒနာရရင်ဆိုဦးဇင်းတို့တစ်ဘက်ကအနုတ္တရာဘိုင်းနဲ့သွားမယ်ဆိုရင်တော့ဘာဖြစ်တယ်တော့ဒုက္ခယဝေဒနာယပရိက္ခာနုတ္တယောနုတ္တိတိဟောဒုက္ခယဝေဒနာယဆင်းရဲတဲ့ဝေဒနာကိုရရင်တော့သူကပရိက္ခာနုတ္တရာကိုဟောစား ပေါ့နော်ပရိက္ခနုတ္တိယကိုဒေါသကိုပြောအဲပရိက္ခနုတ္တိယဖြစ်မယ်တဏှာနုတ္တိယဖြစ်မလားတဏှာမဖြစ်နိုင်အဲ့တော့ဒကာကြီးဒကာမကြီးဒီညမှာဟိုဒီနေရာလေးကိုရက်ကြည့်ဒီဘက်ကတစ်မျိုးအဲ့တော့ညာကအနုတ္တိယဘိုင်းအနေနဲ့ဦးဇင်းတို့ကပြောတဲ့အတွက်အနုတ္တိယဘိုင်းအနေနဲ့ပြောတော့သူကြပါလို့ဦးဇင်းတို့ကဟိုမြင်ကြရတယ်ကြားကြရတယ်မကောင်းတဲ့အာယုံတွေကိုစုံကြရကြားကြရမကောင်းတဲ့အတန်းတွေ မနစ်မြုပ်စရာသတင်းစကားတွေကြားရတယ်အမနစ်မြုပ်စရာအာအာယုံတွေကိုမြင်ကြရတယ်ကြားကြရတယ်အဲ့ဒီအချိန်မှာဒကာကြီးတွေကမကြီးဒုံလည်းကြည့်ကြည့်အဲ့ပုံမှာသွားပြီးတဏှာဖြစ်ပါတဏှာမဖြစ်နိုင်ပါဗျာတဏှာမဖြစ်နိုင်ဘာပဲဖြစ်ပဋိကဒေါရဖြစ်ပါတယ်ဗျာအေးအဲ့ဒါဒီထဲမှာတနှုံနှုံနဲ့တခါလေ ဝမ်းနေရတွေစိတ်မကောင်းဖြစ်ရတွေအဲဒီဝမ်းနေရတဲ့စိတ်မကောင်းဖြစ်ရတယ်ဆိုတော့ဒီကုံရပြောတော့ခုနစုံနစ်တဲ့ဒေါသပဲပေါ့အဲဒါကြောင့်မလို့ဒုက္ခယဝေဒနာယပရိကနုတယောနုတေတိဒုက္ခဝေဒနာနဲ့ကျုံလာလို့ရှိရင်ပရိကနုတယနုတယကြည်ဟောနောက်တစ်ခါဒါဆိုရင်ခုနဒုက္ခဆိုတဲ့ချမ်းသာတဲ့ဝေဒနာနဲ့ကျုံရင်ရာဂနုတယဖြစ်မယ်ဆင်းရဲတဲ့ဝေဒနာနဲ့မကောင်းတဲ့ဝေဒနာနဲ့ကျုံရင်ဟာ တိကနုတယဖြစ်မေဟောနောက်တကဘာဖြစ်တော့အာရကမတုကာယဝေဒနာယဝိဇာနုရောနုတိတိအတင့်အတင့်ပေါ့ခြံတာလည်းမဟုတ်ဘူးစင်ရဲလည်းမဟုတ်ဘူးအဲ့လိုအတင့်အတင့်ဝေဒနာနဲ့တွေ့ပြန်နေတဲ့တတ္တဝါလူတဏ္ဍာမှာဘာဖြစ်မလို့ဆိုတော့အဝိဇ္ဇာနုတယဖြစ်တယ်ဒါကအနုတယပါဒီလိုဒီနေရာလေးကိုကြည့်ရင်တော့ဦးဇင်းတို့ကဒုက္ခဝေဒနာကြောင့်အဲတဏှာကမဖြစ်ဘူးလို့ဒီသဘောလေးတော့တက်ရောက် သို့တော်နောက်တစ်ခုရှိသေးတယ်အဲ့ဒါကိုမပြောခင်ဦးဇင်းကဒီနေရာမှာဝေနာကြောင့်တဏှာဖြစ်ပုံပိုင်းလေးနဲ့ပတ်သက်လို့သုသောကာရလေးနဲ့ပြန်ချိတ်ချက်ပြီးတော့ဟိုလိပ်ပတ်လေအောင်လို့ပြောချင်အဲ့တော့သုသောကာရလေးနဲ့လိပ်ပတ်လေအောင်ပြန်ပြီးတော့ပြောမယ်ဆိုတော့ခုနတဏှာနုတ္တယရှိနေတဲ့ပုဂ္ဂိုလ်တဏ္ဍာမှာဝေဒနာကတဏှာကိုဖြစ်စေတဏှာနုတ္တယကိုအမြင့်ပြတ်ပယ်တတ်ထားတဲ့ပုဂ္ဂိုလ်တယောက်ရဲ့တဏ္ဍာမှာဝေဒနာသည်ဝေဒနာတည်းဟူသောအကြောင်းရှိပြီးရှိသောညာလေတဏှာမဖြစ်ဘူး နာမဖြစ်ဘူးအဲ့တော့ဒကာကြီးတွေဒကာမကြီးကြည့်ပေါ့ဦးဇင်းတို့ဒီဘုရားရှင်တွေဒကာဝန်တော်အာတော်ဂုံကနေရဟန္တာရှင်တို့မြတ်သူတို့လည်းပဲကောင်းဆိုးနှစ်တန်ကိုတော့ဖွဲ့ကြပြီးတော့သိရဆိုကြပါစို့စွန့်ခဲပဲဘောဇင်းလေးစက္ကလူလန်းလိုက်တယ်ဒီကရဲစွန့်ဘောဇင်းခဲဝယ်ဒီမှာဒီကရဲကောင်းမြတ်တဲ့ခဲဝယ်ဘောဇင်းလေးမကောင်းတာကိုမကောင်းဘူးကောင်းတာကိုကောင်းတယ်လို့တော့ယန္နာရှင်သူမြတ်တွေဘုရားရှာစရှိတဲ့ယန္နာရှင်သူမြတ်တွေလည်းသိရတယ် တာမန်ဘုဒ္ဓရှင်ပုဂ္ဂိုလ်တွေလည်းပဲကောင်းတာမကောင်းတာတော့ဘာကြီးဒီမှာကြီးမသိဘူးလားသိပါတယ်ဖေဟာဒါပေမဲ့အဲ့သိတဲ့အပေါ်မှာဘာကွာသွားတယ်စောစောကဆိုကြပါလို့ဦးဇင်းတို့ဟိုစွန်ဘောလေးတစ်ခုပေါ့ဟာလာလေးတစ်ခုပေါ့သိပြီးတော့ဘုံဘုံမြတ်မြတ်ကောင်းတယ်ကောင်းတာကိုဆိုကြပါစို့ကိလေသာသောကုန်ပြနေတဲ့ယန္တာတစ်ပါးကဘုံမေးသုံးဆောင်ဆိုကြစို့ဘုံမေးသုံးဆောင်တဲ့အခါမှာအော်ဒီအာဟာရဒီကောင်းတယ်ကောင်းတယ်လို့တော့မသိဘူးလားသိတယ် ကောင်းတယ်လို့သိလိုက်ခြင်းဒီတခါကြီးအဲ့ကောင်းတာကိုခံစားတယ်ဆိုတဲ့ဝေဒနာကိုမဖြစ်ဘဲနေပါမဖြစ်ဘဲမနေပါဘူးဖေဟာဝေဒနာတော့ဖြစ်တာပဲဒါပေမဲ့အနုတ္တယဓက္ခံကခုနအမြင့်ပြတ်ရိယာမတရားနဲ့ပယ်တက်ခံထားရတဲ့အတွက်ကြောင့်အနုတ္တယအခမ်းမရှိတော့မရှိတော့တဲ့အခါကျတော့ကောင်းတယ်ကောင်းတယ်ကောင်းတယ်ကောင်းတာကိုတော့ကောင်းတယ်လို့သိတယ်ဒါပေမဲ့အဲ့ကောင်းတဲ့နောက်မှာ အဲ့ဒီကောင်းတယ်ဆိုတဲ့ခံစားမှုဝေဒနာကတဏှာရဲ့အကြောင်းမဖြစ်တော့တနည်းအားဖြင့်တဏှာမဖြစ်တော့ခံစားမှုတော့ဖြစ်တယ်တဏှာမဖြစ်ဘူးလို့ဘယ်လိုပြောချင်ဒါပေမဲ့ဒါမှန်ပုရုဇဉ်ဒီမှာကြတော့ကောင်းတယ်ဆိုတဲ့နေရာမှာဒကာကြီးဒကာမကြီးရက်မရက်ပါဘူးဖေ။ကောင်းတယ်ဆိုတဲ့နေရာမှာမရက်တော့ကောင်းတယ်ဆိုတာအာရာလေးတစ်ခုပေါ့အမြဲတမ်းမုံမုံလေးမြအာရာလေးတစ်ခုဒါဖုံးပေးသုံးဆောင်လိုက်ရတနည်းအားဖြင့်ဒကာကြီးဒကာမကြီးစားလိုက်ရ အာရာလေးတစ်ခုကောင်းကောင်းအဲစားတဲ့နောက်မှာဘာဖြစ်လာတော့တဏှာလိုက်ပါတယ်ခင်ဗျာတဏှာပါတယ်ကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာဆိုတာကခုဒီအပေါ်မှာကောင်းလိုက်တာတွေမဟုတ်ဘူးနောက်ထပ်အဲ့လိုကောင်းကောင်းလေးကိုပါထပ်ပြီးတော့ဘာဖြစ်ချင်တာတော့တန်တာပါတယ်ခင်ဗျာတန်တာအကြောင်းမလို့အပတ္တဝိတယအဲ့ဒါမရောက်သေးတဲ့အာယုံကိုလည်းနှံ့ပြီးတော့တန်တာအပတ္တဝိတယမရောက်သေးတဲ့အာယုံကိုနှံ့ပြီးတော့ဟိုအိစီတံအလိုရှိပတ္ထနာတောင်းတ အဲ့တော့အပ္ပတဝိတယပဋ္ဌနာမရသေးတဲ့အပေါ်မှာလှမ်းပြီးတော့တောင်းတာတဏှာပြန်ဖြစ်အဲ့တော့အဲ့ကြောင့်မလို့ဦးဇင်းတို့ဒီတမန်အနုတ္တယတရားတွေကိုမပယ်ရှားရသေးတယ်ပုထုဇဉ်တွေနဲ့အနုတ္တယဓာတ်တွေကိုပယ်ရှားပြီးတဲ့ဘုရားဆရှိတဲ့ယန္တာပုဂ္ဂိုလ်တွေနဲ့ကအဲ့ဒါပွားချတာဒါကြောင့်မလို့ဦးဇင်းတို့ဒီဝေဒနာပစ္စယတဏှာဒီတဏှာကိုဒီအဆက်ကအေးကြည့်တာ ဒီနေရာမှာဦးဇင်းတို့နားလည်သဘောပေါက်ဖို့လိုတာပဲအဲ့တော့ကောင်းပြီဒီမှာနောက်တာရကလေးတစ်ခုပေါ့ဦးဇင်းတို့ဒီညာရှင်ကညာသောအဖြစ်ဦးဇင်းတို့ဒီဟိုအချို့ကဒီဗုဒ္ဓဘာသာကိုဟိုထဲထဲဝင်ဝင်တော့မလေ့လာဘူးသေးဘူးသို့တော်လည်းပဲဗုဒ္ဓဘာသာကိုဟိုထဲထဲဝင်တော့မလေ့လာသေးဘူးသို့တော်ဗုဒ္ဓဘာသာကိုစိတ်ဝင်စားနေတဲ့ ဒီလိုသူတော်ကောင်းတွေကြတော့ဗုဒ္ဓဘာသာရဲ့အခြေခံကိုကြည့်လိုက်လို့ရှိရင်ဒါဗုဒ္ဓဘာသာရဲ့နှစ်သာရကခုနတဏှာဝဆင်းဒုက္ခမှာလွတ်မြောက်ရေးအဲ့ဒီဗုဒ္ဓဘာသာရဲ့တခုတခုတည်းသောပန်းနိုင်ကြည့်တဲ့ဒီတဏှာဝဆင်းမှာလွတ်မြောက်ရေးအတွက်ကြတော့ကျင့်တယ်ကြတော့ဒါရေပုံရခြုံပြီးတော့အများသိတဲ့သကလုံးနဲ့တုံးရင်ဝိပဿနာကျင့်စီမယ်။ဘာကျင့်လဲ။ဝိပဿနာကျင့်စဉ်ပါဗျာ။ဝိပဿနာကျင့်တယ်လို့ပြောဝိပဿနာက သဘောကဘာလဲလို့မေးတဲ့အခါကျတော့ခုနနေသာရောတေနာဝိတေအာဂါရိဓမ္မိပတ္တတိဝိပဿနာလို့ပြောတဲ့အတွက်ကြောင့်နေသာအစရည်သောအချင်းရာတို့ဖြင့်ပရမတ္တတ္တတွေကိုသူပွားသုံးသပ်ရတယ်ဆိုတော့နေသာဒုက္ခအနတ္တနေသာဆိုတဲ့မမြင်ဘူးလို့ယူရတယ်ဒုက္ခဆိုတဲ့ဆင်းရဲတယ်လို့ယူရတယ်အနတ္တဆိုတဲ့အခြေခဲခိုင်မှာနေသလားဖြင့်ဒီတတ်မနေဘူးအစိုးရအစိုးရမှုမရှိဘူးလို့ဘယ်လိုဟိုယူပွားသုံးသပ်ရတယ်ဆိုတဲ့အခါကျတော့ဒီဝိပဿနာက သဘောကိုကြည့်ပြီးတော့ဗုဒ္ဓဘာသာသည်အစွန်းမြင်ဝါဒလားဆိုတဲ့ဒီမေခွန်ထွက်လာအဲ့တော့ဦးဇင်းတို့ဗုဒ္ဓဘာသာသည်အစွန်းမြင်ဝါဒလားလို့ဆိုရင်ဒီမေခွန်ရဲ့အဖြေကဒါဦးဇင်းတို့မဟုတ်ဘူးဗုဒ္ဓဘာသာသည်အစွန်းမြင်ဝါဒမဟုတ်ကောင်းတာကိုလည်းကောင်းတယ်လို့ဗုဒ္ဓဘာသာကအတိမတ်မပြုဘူးလားအတိမတ်ပြုပါတယ်ဗျာကောင်းတာကိုလည်းကောင်းတယ်လို့အတိမတ်ပြုတယ်မကောင်းတာကိုလည်းမကောင်းတာလို့အတိမတ်ပြုတယ်သို့တော့အဲ့နောက်မှာသူက တဏှာမလိုက်တာတဏှာနဲ့ဆက်ပြီးတော့တဏှာကိုမရှိစေတာဒါဗုဒ္ဓဘာသာကတလို့သွားတာအဲ့တော့ဦးဇင်းတို့ဒီနေရာမှာတခါကြီးတွေတက္ကမကြီးတွေအကြောင်းလေးတိုက်ဆိုင်လို့ဦးဇင်းတို့ဒီဟိုဘုရားရှင်နဲ့ဒီတရားမင်းကြီးဒီတက္ကပညာတုတ်တံကိုဟောတဲ့အခါတက္ကပညာတုတ်တံဖြစ်ပေါ်လာရဲ့အတွက်တရားမင်းကြီးဘုရားရှင်ရှိကိုချင့်ကပ်သူသိဉာဏ်နဲ့ဝေဒနာသူသိဉာဏ်နဲ့ဒီမေခွန်းလေးတွေမေးဖို့အဲ့တော့ချင့်ကပ်တဲ့အပိုင်းမှာတရားမင်းက သူကိုယ်တိုင်ရရှင်ထံမောက်ကိုတက်ရနေချင်းကြောက်အရင်ဆုံးဦးဇင်းတို့ဒါဒကာကြီးတွေဒီမရေတီဗီတာပြသတိကနန္ဒကိုအရင်ဆုံးရှည်ပြေးအနေနဲ့ဒါလွတ်လိုက်တာပဲတရင်စကားပါခိုင်းတဲ့ဘုရားမင်းကြီးကဒါမြတ်စွာဘုရားထံကိုချင်းကပ်ချင်းလို့ချင်းကပ်လိုပါလေဆိုတဲ့အကြောင်းကိုတယောက်ထားခိုင်းတယ်အဲ့တော့ပြသတိကနန္ဒဆိုတာဒကာကြီးတွေဒီမရေတီဘလုံးနန္ဒမျိုးလို့အောင်နမပဲဗါတယ်တော့ရှင်ဘုရား ဆောင်းသမားဆောင်းသမားဟဲ့ဆောင်းသမားပါဗျာဆောင်းသမားဆောင်းသမားဗါတယ်တော့ဆောင်းသမားပါဗျာဆောင်းသမားအဲဆောင်းသမားဆိုတဲ့အခါကျတော့ဘိနာတိကနန္ဒာကသူကတိတမဟုတ်တာအင်မတန်တော်တာဘူးငါဘလူကဆောင်းတယ်ဘလူဆိုတော့ကထာမပြောနေတာကအဲ့ဒီမှာဘိနာတိကနန္ဒာကအိနအိနအိနတာလာအလိုင်းကူမှာပြချင်းကိန်းအောင်နေတယ်ဘိနာတိကနန္ဒာချင်းကပ်လာတယ်ချင်းကပ်လာပြီးဘလို့တော့ဘာလို့လို့ဆိုတဲ့အခါကျတော့အဲ့ဒီမှာဒါ ဘုရားရဲ့ဂုဏ်ကြီးတရားရဲ့ဂုဏ်ကြီးတန်ခါရဲ့ဂုဏ်ကြီးဒါတည်ကျူးတာတည်ကျူးတယ်တည်ကျူးပြီးတော့ဒါရဏဆိုတော့မကောက်ဘူးသူကလေကုဏဟိုသူချစ်ရတယ်ပေါ့ဒီဝိစကဒီဟိုနတ်သမီးလေးရဲ့အလှတွေကိုပါတခါလေတည်ကျူးတာတည်ကျူးတဲ့အခါကျတော့ဒီမှာတခါလေဒကာကြီးဒကာမကြီးစဉ်းစားကြည့်တော့ခုနဗုဒ္ဓဓမ္မသံဃာနဲ့ဆက်တဲ့ဟို ဂီတပေါ့နော်ဂီတကိုဒါတိကျူးဆိုနောက်တစ်ခါဗာတဲ့ဟုတ်သူ့ရဲ့ခုနဘသူကြည့်ရတဲ့သူခုနဒီအမျိုးဒီနတ်သမီးနဲ့ပတ်သက်တဲ့ဒါဂုံတွေကိုလည်းသူကဖွဲ့ဆိုတော့ဒီကိမှပြောမယ်ဆိုရင်ဒါကတော့ဒါကတော့ဟိုဘုံတော်ဘွဲတွေပေါ့နော်ဘုံတော်ဘွဲတွေဒီလိုတိကျူးတာအဲ့လိုတိကျူးတဲ့အခါမှာအဲ့ဒီပုံမှာဘုရားရှင်ဒီပဲအတိမပြုဘလို့အတိမပြုလိုက်တော့တကယ်လို့မြတ်ဘုရားရှင်ကခုနဟိုအစွန်ဉ္ဝါရဆိုပြီးဒါကြီးကိုလက်ခံမှာ ဒါပေမဲ့ဘုရားရှင်ကလက်ခံပေးတယ်ပြီးတဲ့ကအတိမတ်မလို့ပြုတော့ဒီသူ့ရဲ့တီဆိုတဲ့အတန်နဲ့တိခတ်မှုတ်တိမှုတ်တိခတ်နေတဲ့အတန်ဒီအင်မတန်မှလည်းရောညီသူရှိတယ်တက်နေတော့ကောင်းမြတ်တယ်ဒီလိုမျိုးအတိမတ်ပြုအဲဒီလိုအတိမတ်ပြုလိုက်ပြုလိုက်တဲ့အတွက်ကြောင့်အဲဟိုနောက်ဆုံးတော့ဒီစကားပြောဆိုခွင့်ရတယ်နောက်ဆုံးမှဒီသမီးကြီးချင်းကပ်ခွင့်ရသွားအဲ့တော့ဒီမှာကြည့်လို့ရှိရင်ဒီဂီတဟိုလေးပဲဒါခုနအင်မတန်တာယာ ငြိမ်ညောင်းစွာတိခတ်နေတဲ့အတွက်ကြောင့်ဒကာကြီးကြီးတွေကမှကြီးဒါဒီဟိုသောတာပတာရကိုဖြစ်စီတယ်ဟောအဲ့တော့အဲ့ပုံမှာဒါကဝေဒနာဆိုတဲ့ခံစားမှုမရှိဘူးလားလို့မေးတော့ရှိဒါပေမဲ့အဲ့ဝေဒနာကိုဒါလည်းတွေ့တာမမောပြီးတော့နောက်ထပ်တစ်ခါဒီဟာမျိုးလေးကိုလူကျင်နေဟိုပြစ္ဆတိကရေအမောင်ပြစ္ဆတိကရေနောက်လည်းမကြမ်းမကြမ်းလမ်းပြီးတော့တိခတ်ကြပါလို့ဘုရားရှင်ကအဲ့ပုံမှာလမ်းပြီးတော့တွေ့သေးတာ မတွေ့ပါဘူးဗျာရောက်လာတဲ့အပေါ်မှာတော့လက်ခံလိုက်ပြီဒါပေမဲ့အဲ့ပေါ်မှာနောက်ထပ်တစ်ပံတွေ့တောင်မှုနဲ့မဆွေးမဲ့တော့တရုံနားလဲတာအဲ့တော့ဒါကြောင့်မလို့ဒါကဦးဇင်းတို့ဒီဟိုဝေဒနာပစ္စယတဏှာပိုင်းဒီကြောင့်မလို့အရေးကြီးတယ်နောက်တစ်ချက်အဲ့တော့ဒီနေရာမှာဝေဒနာနဲ့ပတ်သက်လို့ဦးဇင်းတို့ဒါကတော့ဟိုဒီယန္နာအနုတ္တရဓာတ်တွေကိုဖယ်ရှားပြီးတဲ့ပုံကိုယ်ရဲ့တဏ္ဍာမှာဒါ တဏှာဝေဒနာဒီဟူသောအကြောင်းထင်ရှားရှိပေမဲ့ဒါတဏှာမဖြစ်ဘူးဆိုတာကိုပြောချင်တာအော်နောက်တစ်ခုကတော့ဦးဇင်းတို့အဲ့ဒီမှာဒီစောစောကပြောခဲ့တဲ့ဝေဒနာပေါ့အဲ့ဒီဝေဒနာကခုနဟိုသုံးမျိုးနဲ့ဦးဇင်းတို့ပြောခဲ့တာပေါ့ဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပကဝေဒနာဆိုဒီလိုသုံးမျိုးနဲ့ပြောတော့နုတ္တရဘက်ကကြည့်ရင်တော့သူကအဲ့ဒီမှာသူကဒုက္ခဝေဒနာကြောင့်တဏှာဖြစ်တယ်ဒုက္ခဝေဒနာကြောင့်ပရိကဆိုလို့ပရိကနုတ္တရဖြစ်တယ် အတုကမတုကလို့ခေါ်တဲ့ဒီဝေဒနာကြောင့်ဒါဥပ္ပခာဝေဒနာမောဟနုတိယမောဟနုတိယဖြစ်တယ်လို့ဆိုပြီးသို့တော်ဦးဇင်းတို့အဲ့ဒီဝိတ္တုတိမေအဲ့စာမျက်နှာစောစောကပြောခဲ့တဲ့စာမျက်နှာအဲ့ဒီ203မှာဝိတ္တုတိမေဒုတိယကိုစာမျက်နှာ203အဲ့ဒီစာမျက်နှာ203မှာဦးဇင်းတို့ဒီဝေနာပစ္စယတဏှာပေါ့နော်ဝေနာပစ္စယတဏှာဘိုင်းနဲ့အဆုံးလေးမှာအဲ့မှာဂါရလေးတစ်ပုဒ်ရှိတယ်ဒုက္ခိတုကံပတ္ထယတိတုတိ ဘေယောပိအိစတိဥပကမ္ပနာတန်တတာသူကမေဇေဝဗာတိတာဆိုပြီးဒါမျိုးလေးခါတာလေးတစ်ပုဒ်ဒါဒါကဆရာကဆက်ပြီးတော့ဟိုဖွဲ့ဆိုခဲ့တာပေါ့အဲ့တော့ဒီခါလေးအတိတ်ပဲကဘာပြောတာတော့ဒီလေခါလေးဒီဟိုရှေ့ပိုင်းမှာဦးဇင်းတို့ကဒီဟာနဲ့စုံလို့ထပ်ပြီးပြောလို့သူ့ရှေ့မှာဒီခါတာလေးရဲ့ရှေ့မှာသူကရှိထားတာကဒီဟို ဝေဒနာပစ္စယတဏမှာဝေဒနာဆိုတဲ့ခံစားမှုအကြောင်းရင်းခံရအောင်တဏဖြစ်တယ်ဆိုတဲ့အပိုင်းမှာသူကဝိပါကဒုက္ခဝေဒနာတဲ့ဝိပါကဒုက္ခဝေဒနာကျိုးဖြစ်တဲ့ဒီဝိပက်ဒုက္ခဝေဒနာ ကြောင့်တဏဖြစ်ကြတယ်သူတို့ကတော့ခံစားမှုပေါ့လောလောပြောမယ်ဆိုနားလည်လည်အောင်ဝိပါကလေးခဏဖြောက်ထားလိုက်ဒါကြီးတွေကမကြီးနားလည်အောင်ပြန်ပြောရင်ခုနဒုက္ခယဝေဒနာယရာဂာနုတယောဆိုတဲ့သဘော ဒုက္ခဝေဒနာချမ်းသာတဲ့ဒီဒုက္ခဝေဒနာကြောင့်တဏှာဖြစ်တယ်ဆိုတာကိုဘယ်လိုတိုက်ရိုက်ဆိုတဲ့အခါကြတော့ဒုက္ခဝေဒနာမှတဏှာဖြစ်တယ်ဆိုရင်ခြားခုနပြောတဲ့ဒုက္ခဝေဒနာရှိတယ်ဥပက္ခဝေဒနာရှိတယ်အဒုက္ခမဒုက္ခမလို့ခေါ်တဲ့ဒီဒုက္ခဥပက္ခဝေဒနာရှိတယ်ဒီဝေဒနာတွေကြောင့်တော့တဏှာမဖြစ်တော့ဘူးလားဆိုတဲ့ဒီမေခွန်းတစ်ခုမေခွန်းတစ်ခုအနေနဲ့တော့ဝိတ္တုရိမကပေါ်ပြမှတ်ထားပြီးမယ်ကာလာလေးတစ်ခုအနေနဲ့ဟိုတနည်းအားဖြင့်ခုလိုပေါ့မေခွန်းတွေပေါ်လာခဲ့ဒါဖြည့်ရှင်းတတ်အောင်ဆိုပြီးအမှကာလာလေးတစ်ခုချခဲ့တာဟို တည်ပြုခဲ့တာပေါ့အဲဒီကာလလေးရဲ့သဘောကဘာလဲတော့ဒုက္ခိဒုက္ခံပတ္တိယတိဒုက္ခဝေဒနာကဘာလဲတော့ဒုက္ခကိုတောင်းတတယ်ဒုက္ခဝေဒနာကဒုက္ခကိုတောင်းတတယ်ဒါဒီလိုလေးလိုလိုလေးနားလည်လည်အောင်ထပ်ပြောဒုက္ခနဲ့ကြုံနေတဲ့တတ္တဝါတွေကြီးချမ်းသာကိုတောင်းတတာအဲ့တော့ဒကာကြီးဒကာမကြီးကိုဆိုကြပါစို့ဟိုကိုဗစ် -19 ဆိုတဲ့ pandemic နဲ့ဦးဇင်းတို့ကြုံနေရတယ် ကြုံနေရတဲ့အခါကျတော့ဒါဘာပဲပြောပြောတတဝါတွေတနည်းအားဖြင့်လူသားတွေထဲမှာတခါကြီးတွေဒီမိုင်းကြီးသေလေးမနေရဘူးကြောင်းကြနေရတယ်ဘယ်လိုဖြစ်ဒါပေမဲ့အဲ့မှာလည်းရတလားဆိုတော့မဟုတ်ဘူးကိုဗစ်ကြီးပြီးလို့ရှိရင်ကိုဗစ် -19 ပြီးလို့ရှိရင်တခါကြီးတွေကဘာပတ်မဲ့လူတွေတပုံကြီးမို့လားတင်ပါဗျာဘာပတ်ခြင်းတဲ့လူတပုံကြီးတွေဟောအဲ့လိုမျိုးအခေကောင်းလို့ရှိရင်ဟောဆိုးပြီးတော့ဘယ်ကိုလှမ်းတောင်းတာနေလို့အဲ့ကောင်းလာမဲ့ အခြေအနေတစ်ခုကိုနှမ်းပြီးတော့တောင်းတမနေဘူးလားတောင်းပတာပါတယ်ခင်ဗျာအဲ့တော့နောက်တစ်ခါဦးဇင်းတို့ဒီခုပေါ့အဲဒီတတ္တနရကလို့ဆိုလဲစေပေးဒီလိုနဲ့ကျုံနေရတဲ့ပုံပုံလေးဒီစေပေးကြီးကစင်းရဲတတ္တဝါတွေတုံးနဲ့တတ်ကြဖြတ်တယ်စင်းရဲအဲ့ကနေပြီးတော့ဘာဖြစ်တော့လွတ်မြောက်မဲ့အခြေအနေတစ်ခုပေါ့လွတ်မြောက်မဲ့အခြေအနေတစ်ခုကိုနှမ်းပြီးတော့စိတ်ကရောက်မနေဘူးလား ရောက်စိတ်ကရောက်နေပါတယ်ဗျာ။ညံ့ရင်ဒီစနစ်စိုးကြီးမိကုန်းချုပ်နိုင်ကြီးချုပ်နိုင်တဲ့အခါမှာဒီစနစ်စိုးကြီးမိကုန်းချုပ်တဲ့အခါမှာခုနစနစ်ကောင်းတစ်ခုနဲ့အနာဂတ်မှာတာယာတဲ့ချမ်းမြေ့ွယ်ကောင်းတဲ့တိုးတက်တဲ့အပွဲလူအပွဲစီတစ်ခုနိုင်ငံတစ်ခုအနေနဲ့တာဆူပြီးတော့သွားမယ်ဆိုတော့အဲ့ပုံမှာသွားပြီးတော့တွင်နေတဲ့စိတ်ကြီးတော့မရှိဘူးလား။ကောင်းလာလို့ဆိုတာဘာလို့လဲလား။ ကောင်းတာကိုတွေ့တာပါဗျာတဲ့အခြေအနေတစ်ခုကိုသွားတွေ့အဲ့တော့ဒီကောင်းတဲ့အခြေအနေတစ်ခုကိုတွေ့တာကတကယ်ကြီးလည်းမရခုကောင်းတာကြုံနေလို့လားဆိုတော့မဟုတ်ပါဘူးဗျာအခုကောင်းတာကြုံနေလို့မဟုတ်ဘူးအခုကဘာကိုကြုံနေဒုက္ခကြုံနေလို့ပါအဆိုးကိုကြုံနေတာဘာကိုကြုံနေအဆိုးကြုံနေလို့ပါဗျာအဆိုးဆိုလည်းခုနဒုက္ခကြီးတဲ့ကြုံနေတယ်အဲ့ဒီပုံမှာသူကအခြေခံပြီးတော့ခုနဘာကိုလှမ်းပြီးတော့တွဲနေတော့ဆိုတော့ ဒုက္ခနောက်ထပ်ကောင်းလာမယ့်အရေးကိုသွားတွေးတာပဲ။ဘာကိုတွေးတာ။ငါကောင်းမဲ့အလားကိုညှော်နေတာပါဗျာ။ဟေးအဲ့တော့ဒါကြောင့်မလို့သူကဒုက္ခိဒုက္ခံပတ္တိယတိဒုက္ခိချမ်းသာဒုက္ခိဆင်းရဲခြင်းဆိုတဲ့ဝေဒနာဒီဒုက္ခံဒုက္ခကိုလှမ်းပြီးတော့ဘာဖြစ်နေပြန်တော့တွေ့နေတယ်ဒုက္ခကိုလှမ်းပြီးဘာဖြစ်တော့တွေ့နေဒုက္ခကိုညှော်နေပါလေ။ဟေးဒုက္ခကိုညှော်နေတယ်ဒုက္ခကိုတောင်းတနေတယ်အဲ့ဒါတဏှာပဲ။ ဟောနောက်တစ်ခုဒါလည်းလားဆိုတော့မကပြန်ဒီနေရာမှာဦးဇင်းတို့ဒီဒုက္ခကနေပြီးတော့ဒုက္ခကိုလှမ်းပြီးတော့တွေ့တယ်ဒုက္ခကနေဒုက္ခကိုလှမ်းပြီးတော့တွေ့တယ်ဒါကြောင့်မလို့လည်းပဲဒုက္ခဝေဒနာသည်လည်းပဲတဏှာကို ဖြစ်စေတဲ့အကြောင်းတရားတွေမှာသူလည်းပဲတဏှာကိုဖြစ်စေတဲ့အကြောင်းတရားဖြစ်နေသူလည်းတည်တယ်အဲ့ဒါဒါကြောင့်မလို့ဟိုဒုက္ခိဒုက္ခံပတ္ထယတိ ဒုက္ခဝေဒနာဒီတဲ့ပဲတဏှာကိုဖြစ်စေတဲ့အကြောင်းတစ်ခုဟောနောက်တစ်ခုသွားမယ်ဒုက္ခိပင်ယောပိအိစတိဟောဒုက္ခိပင်ယောပိအိစတိဒုက္ခိချမ်းသာကိုခံစားနေတဲ့ချမ်းသာကိုရနေတဲ့ပုဂ္ဂိုလ်ချမ်းသာကိုရနေတဲ့ပုဂ္ဂိုလ်လည်းဘာဖြစ်တယ်တော့ဘင်ယောပိအိစတိပို့ပို့ပို့ပို့ပြီးတော့လိုချင်မြန်တယ်ဒကာကြီးတွေကမကြီးဒီချမ်းသာတယ်အချမ်းသာတယ်ပြည့်ပြည့်စုံစုံနဲ့အေးချမ်းချမ်းနေရတယ် အဲ့ပုဂ္ဂိုလ်တော်ပြေဆိုပြီးတော့ဒီကလေးအဲ့ဒါတွေစွန့်ပြီးတော့တရားလာအားထုတ်တဲ့ပုဂ္ဂိုလ်ဘယ်နှယောက်ရှိမရှိနိုင်ပါဗျာအင်တန်နေတယ်နော်အင်တန်နေတယ်အင်တန်နေတယ်အဲ့တော့ရှိနေတဲ့ဟာလေးကိုလည်းရှိနေတဲ့အပေါ်မှာတခါထပ်ပြီးတော့အဲ့ချမ်းသာတယ်ဆိုတဲ့အဲ့ခံစားမှုပုံမှာတခါထပ်ပြီးတော့ပို့ပို့ပြီးတော့လိုချင်နေတာပဲပို့ပို့ပြီးတော့လိုချင်နေတယ်ဒါကြောင့်မလို့ဒုက္ခဝေဒနာကလည်းတဏှာဖြစ်စေတဲ့တဏှာကိုဖြစ်စေတဲ့အကြောင်းဒုက္ခဝေဒနာလည်းတနည်းတစ်ပုံအပြင် တဏှာကိုသူလည်းဖြစ်စီပြန်တယ်။အော်နောက်တကဥပက္ခဝေဒနာဥပက္ခဝေဒနာကြတော့ဘာဖြစ်တော့ဥပက္ခမနာတန်တတာဥပက္ခဆိုတဲ့ဒီအတုကအတုကမတုကဝေဒနာပေါ့။ဒီချမ်းသာလည်းမဟုတ်စင်ရလည်းမဟုတ်စင်ရလည်းမဟုတ်ချမ်းသာလည်းမဟုတ်လို့ဒီဝေဒနာဒီဝေဒနာကကြတယ်တော့သူကတန်တတာငြိမ်တက်တယ်ငြိမ်တက်တည်အဖြစ်ကြောင့်ငြိမ်တက်တယ်ငြိမ်သက်နေတဲ့အတွက်ကြောင့်ဘာဖြစ်တယ်တော့ ဒုက္ခမိစေဝဘာတိတာဒုက္ခထဲမှာပဲသူ့ကိုထည့်ယူပါလေအဲ့တော့တခါကြီးတခါတခါကြီးတခါကြီးတခါလေးမှငြိမ်သက်မှုလေးကိုပေါ့တတ္တဝါကတွားပြီးတော့မတွေ့ဘူးလားတွေ့တာပါလေဗျာတွေ့တာလားလို့သိငြိမ်သက်နေတယ်ကောင်းတာလည်းမဟုတ်မကောင်းတာလည်းမဟုတ်အေးအေးနေရတယ်ပေါ့အဲ့အေးအေးလေးနေရတဲ့အပေါ်မှာလည်းတခါတတ္တဝါတွေကတွားပြီးတော့ဟိုตายရတာပဲအကြောင်းမလို့သူ့ကိုကျတော့အဲ့ငြိမ်သက်တာကိုဘယ်ထဲမှာတွားပြီးတော့တွန်းရတယ်ဆိုတော့ ဒုက္ခထဲမှာတွင်လိုက်တဲ့အခါကျတော့သူလည်းပဲဒုက္ခကဲ့သို့ပဲပြောချင်တာကအတုကမဒုက္ခဆိုတဲ့ဒီဝေဒနာတနည်းအားဖြင့်ဥပက္ခဝေဒနာကလည်းပဲအဒုက္ခလိုပဲဒုက္ခကဲ့သို့တဏှာကိုဖြစ်စီပြန်နေဒါကြောင့်ဒီဝေဒနာဒုက္ခဝေဒနာပဲပြောပြောဒုက္ခဝေဒနာပဲပြောပြောဥပက္ခဝေဒနာပဲပြောပြောဒီဝေဒနာတွေဒီလည်းပဲတဏှာပဲအကြောင်းပဲဘာကဲအကြောင်းပဲတဏှာရဲ့အကြောင်းရင်းပါဗျာတဏှာရဲ့အကြောင်းရင်းပဲလို့နားလေရအောင် အဲ့တော့ဦးဇင်းတို့ပြန်ပြီးတော့ခြုံကြည့်လိုက်လို့ရှိရင်ဒီနေရာမှာပေါ့ဟိုတကယ်ရှုတဲ့အပိုင်းကြရင်တော့ဒကာကြီးတွေဒကာမကြီးတွေဟိုပို့ပြီးတော့ဟိုအသေးစိတ်တွေခက်ခဲနားလည်ရလေးပဲတော်တော်ကိုကြိုးစားရအခုလိုပြောတဲ့အပိုင်းမှာတော့တကယ်ကြီးဂျုံနေကြည့်လို့ရှိရင်ဟိုဒီပစ္စုပန်မှာပေါ့ဒီကုနာဝေဒနာဆိုတာလဲပစ္စုပန်တဲမှာပဲအကျုံးဝင်နေတယ် ခုဒီဝေဒနာကြောင့်ဖြစ်မဲ့တဏှာကလည်းဒီပစ္စုပန်ထဲမှာပဲအကျုံးဝင်ဟောအပစ္စုပန်ထဲမှာပဲအကျုံးဝင်နေတဲ့အတွက်ကြောင့်ဝေဒနာပစ္စယတဏှာကိုရှိရင်ပစ္စုပန်မှာပဲရှုပစ္စုပန်ဒီဘဝနော်ဒီဘဝမှာရှုပြီအဲဆိုရင်ဒါရှုလို့ရသို့တော့ရှုရတဲ့အပိုင်းမှာခုနဝေဒနာပစ္စယတဏှာဝေဒနာဆိုတဲ့ဝေဒနာ6ပါးကြောင့်တဏှာ6ပါးဖြစ်ရူပတဏှာတတ္တတဏှာခန္ဓာတဏှာအတ္တတဏှာဘောဓဘာတဏှာ ဓမ္မတနာဆိုတဲ့ဒီတနာ6ပါးဖြစ်တဲ့အပိုင်းတကယ်ရှုပြီဆိုရင်တော့ဒကာကြီးတွေဒကာမကြီးတွေပြောသလောက်တော့မလွယ်ဘူးပြောသလောက်တော့မလွယ်ဘူးအဲ့တော့ပြောသလောက်မလွယ်ဘူးဆိုတာထပ်ပြီးတော့ပြောကြမယ်ဆိုဦးဇင်းတို့ပြီးခဲ့တဲ့ဘက်ကတော့ဒီဝေဒနာကြောင့်တဏှာဖြစ်ပုံကိုထပ်တင်တော့တော့ဦးဇင်းတို့ပြောတော့ပြောခဲ့ပြီအဲ့တော့ဝေဒနာကြောင့်တဏှာဖြစ်တယ်ဆိုတဲ့အခါမှာဒီဝေဒနာဆိုတဲ့ဟိုစကုတံဖတ်တာသာဝေဒနာစကုတံဖတ်တာကြောင့်ဖြစ်တဲ့ဝေဒနာပေါ့ အဲဇကုသမန္တကြောင့်ဖြစ်တဲ့ဝေဒနာဆိုတာဒီဇကုဒေါရဝတိအတွင်းမှာရှိသွားတဲ့ဒီဝေဒနာတွေကိုပြောတာအဲဇကုသမန္တဒါဝေဒနာကြောင့်တဏှာဖြစ်တယ်ဆိုတဲ့အပိုင်းမှာသူကဝေဒနာကတဏှာကိုဖြစ်စီတဲ့အပိုင်းမှာဒီဝဋ္ဌိရှင်တစ်ခု အတွင်းမှာလည်းဖြစ်နိုင်တယ်လို့ဝဋ္ဌိရှင်ကြီးများစွာခြားပြီးတော့လည်းဒါဖြစ်နိုင်တယ်ဝဋ္ဌိရှင်ကြီးများစွာခြားဆိုကြပါစို့ဦးဇင်းတို့အခုလိုပေါ့အာယုန်တစ်ခုကိုမြင်လိုက်တယ် တနည်းအားဖြင့်အတန်တစ်ခုကိုကြားလိုက်အဲ့ဒီပုံမှာခုနဝေဒနာအနေနဲ့သူကကောင်းတယ်ဆိုတဲ့ဝေဒနာကောင်းလိုက်တာဆိုတဲ့ဒါသောမနတ္တပေါ့နော်နှစ်သက်မှုဖြစ်တဲ့ဝေဒနာဖြစ်တယ်သို့တော့သူကအဲ့ဒီဝဋ္ထိစဉ်အတွင်းမှာပဲတဏှာပါမလားဆိုတဲ့အပိုင်းပါအကယ်၍ခုနလိုပေါ့လောဘစိတ်နဲ့ကောင်းတယ်လို့ဖြစ်ခဲ့ရင်တော့ လောဘစိတ်နဲ့နှစ်သက်မှုဖြစ်တော့အဲ့နောက်မှာခုနကတဏှာဆိုတာပါတာပေါ့ဒါဆိုတော့ဦးဇင်းတို့ဒါအတူတကောကဒါခြေလူပြုပါအဲဒါပေမဲ့တခါလေကျတော့အဲ့လိုမဟုတ်ဘူးသူကဟိုးရှေ့နဲ့နောက်တော်တော်ကြီးဝေးတော်တော်ကြီးဝေးပြီးတော့မှရှင်းကတော့ကောင်းတယ်ဆိုတော့မှလောဘမဖြစ်ဘူးဆိုတော့ဦးဇင်းတို့ကောင်းလဲကောင်းတယ်လောဘလည်းမဖြစ်ဘူးဆိုတော့ဆိုကြပါစို့ဒီပုံရတော့ကုသိုလ်ဖြစ်ကုသိုလ်ဖြစ်အဲကုသိုလ်နဲ့ကောင်းလိုက်တာချမ်းသာတယ်သဘောကျတယ်နှစ်သက်တယ် အဲ့နောက်မှာသူကပါပါလာလို့ဆိုတဲ့အခါကျတော့တဏှာကနောက်ကြောင်မှဖြစ်တယ်။သွားပြီးတော့အဲ့ပေါ်မှာသွားပြီးတော့တွေ့တာတဏှာကနောက်ကြောင်မှဖြစ်တယ်။အဲ့လိုပေါ့အဲ့ဒါကိုဦးဇင်းတို့မြင်အောင်ရှုတဲ့ပိုင်းဒီတကယ်တော့တကယ်ကြီးတွေတကယ်ကြီးဒီနန္တရားတွေယုတ်တရားနန္တရားပေါ့ခြုံပြီးတော့ပြောလိုက်လို့ရှိယုတ်တရားနန္တရားတွေကိုတကယ်ကိုတကားတဲ့ပရမတ္ထကိုဉာဏ်မြင်စိတ်တည်တိုင်အောင်ကဏတွေကိုအတိအကျဆိုပြီးတော့ယုတ်ကဏယုတ်ပိုင်းကယုတ်ကဏကိုကျိုးနာမိုင်းကနာကဏကိုကျိုးပြီးတော့မှဒါရှုရအောင် အရှုတာကမှဒီကြောင့်ညှို့ဆက်နွယ်မှုအပိုင်းမှာသူကဟိုကောကွင်းပြပြနဲ့သိအဲ့မှာမရှုနိုင်လေဘူးဆိုခဲ့လို့ရှိရင်ဦးဇင်းတို့ဒီကြောင့်ညှို့ဆက်နွယ်မှုအပိုင်းကိုနားလည်တဲ့အပိုင်းအဘော်ရန်တော့နားလည်ပြီပဲတကယ်တခါလေဟိုကြောင့်ညှို့ဆက်ဆက်ဆက်နိုင်အောင်ကြည့်တော့တခါရေးဒီမှာဒီဟိုနားလည်ဖို့မလွယ်သေးဘူးဟုတ်တယ်ဒီမှာအဲ့ဒါတခါလေးဆက်လို့ဦးဇင်းယောဂီတယောက်ကိုနာဂမဏမိုင်းတင်ပြီး ယောဂီကလည်းထိုက်တဲ့လူကအရှိကလည်းရှုခဲ့ဘူးတယ်ရှုခဲ့ဘူးတဲ့အခါကျတော့သူကဘာဖြစ်နေတုန်းဆိုတဲ့အခါကျတော့ဒီရုပ်တဲ့ဉာဏ်တွေကိုရှုတဲ့အပိုင်းမှာဉာဏ်ကမ္မမိုင်းကိုရောက်နေတဲ့အခါကျတော့ခုနဆိုကြမလို့ရူပါယုံပေါ့ရူပါယုံကိုအာယုံယူပြီးတော့ရှုဒီစက္ကုအကြီးကိုတင်ကြည့်တာရူပါယုံကိုလှမ်းပြီးတော့အာယုံယူယူတဲ့အခါမှာဒါပြင်သာတော်ဇန်စကုဝိညာဉ်သံလေးချမ်းတိုင်းနာဟုတ်တော့ဇောကနေချင်းတောင်းနေချင်းဒီလိုနေနဲ့တရားဝင်ကြတော့လည်းရှိကြတော့ရှိပါလို့အနေနဲ့ဖြစ်လိမ့်မယ်ဒါကိုအာရုံယူရှု တော့သောရရဝတိကိုယူရှိလို့ရှိတယ်ခုနအတန်ပေါ့အတန်တစ်ခုကိုလှမ်းပြီးအာယုံယူတိကျတာပဲဖြစ်ဖြစ်ဗိဒါပဲဖြစ်ဖြစ်အတန်တစ်ခုကိုလှမ်းပြီးအာယုံယူပြီးတဲ့အခါကျတော့ဒီတစ်ဖက်ကလည်းပဲနားကြီးကိုတင်ကြည့်တာအဲ့မှာဒီအတန်လေးကနားကြီးကိုလာပြီးရိုက်ခဲ့တဲ့အခါမှာဒါမသောရရဝတိအစဉ်ကြီးဖြစ်မယ်ပေါ့ဒီနန္တရားတွေကိုတင်ကြည့်ရှုပါပါလို့ပြောလိုက်ပြောလိုက်တဲ့အခါကျတော့ပထမနေ့ရှုခိုင်းလိုက်တယ်နောက်တစ်နေ့ကျဦးသင်ကဒီသောရရဝတိ line မှာအာယုံယူပြီးရှုတဲ့အခါ အတန်ကိုအောင်ယူတော်မှန်ပြီအဲ့ဒီအတန်ဒီအစ္ဆတကိုအာယုံယူအစ္ဆတအတန်ကိုအာယုံယူတာလားဗိဒအတန်ကိုအာယုံယူတာလားအဲ့လိုမေးလိုက်မေးလိုက်တဲ့အခါကျတော့ပြုံးလည်းမှဒါတကယ်ကြီးဒီကမေတကယ်ရှုပွားနေတယ်သူတော်ကောင်းနေတာမှားတတ်တာကိုပြောတယ်တတိမထားလို့ရှိရင်မှားတတ်မှားတတ်တော့တကယ်လုပ်ငန်းဝင်တဲ့ကိုမဝင်မင်းတဲ့မဝင်ဘူးသေးတဲ့သူတယောက်အနေနဲ့ကတော့တကယ်ကြီးဒီကမေကြီး အပေါ်ယံပြောရင်တော့ခုနပြောသလိုပေါ့အတန်ကိုအာရုံယူလိုက်တယ်အတန်ကနားကြည့်နားကြည့်ကိုလာရိုက်တဲ့အခါမှာသောတာတော်ဝတိနေနဲ့ဖြစ်တယ်ဆိုတာကလွယ်လွယ်လေးပဲဒကာကြီးဒကာမကြီးခုဒါဟိုနန္ဒရဟိုဒီစိတ်စိတ်တိတ်တွေကိုဝတိပိုင်းတွေကိုလေ့လာဖို့ဝင်တာလွယ်လွယ်လေးနဲ့နားမလည်ဘူးနားလဲပါတယ်ဗျာလွယ်လွယ်နဲ့နားလဲနိုင်တာပဲလွယ်လွယ်နဲ့နားလဲနိုင်တယ်အတန်ကနေပြီးတော့လာပြီးရိုက်တဲ့အခါမှာဒါဇာတိတိတ်တွေဖြစ်တယ်ဇာတိတိတ်နဲ့တကွာတော့ဒီဝတိရှင်တွေဖြစ်တော့လွယ် ဒါပေမဲ့တကယ်ရှုပြီဆိုတဲ့အပိုင်းမှာဒကာကြီးတွေကမှကြီးသူကဒီအတန်ကိုဘယ်ဟာအတန်ကိုအောင်ယူတာတော့မအစ္စဒအတန်ကိုအောင်ယူတာလားဗိဒအတန်ကိုအောင်ယူတာလားအဲ့ဒီအတန်မှလည်းရှိသေးတယ်ဦးဇင်းတို့ဒီတတ္တဆိုတဲ့ဒီအတန်ပေါ့နော်ရုပ်ဒါအဲ့ဒီကြောင့်မလို့နန္တရားကိုရှုတော့မလို့ရုပ်တရားကိုလို့ကြည်ထားရတယ်ဒါကိုပြောချင်တာအဲ့တော့ရုပ်တရားမှာအတန်ဒီတတ္တဆိုတဲ့ဒီအတန်ရုပ်တူကြီးအောင်အဲ့တော့ဒီအတန်တတ္တဆိုတဲ့အတန်ကလည်းသူကဒီဟိုရုပ် ထဲမှာပါတော့ဒီယုတ်ကိုလက်အောင်ယူတဲ့ကမှာယုတ်ကလတစ်ခုအတွင်းမှာရှိတဲ့တတ္တသဘောကယုတ်ကလတစ်ခုအတွင်းမှာရှိတဲ့တတ္တတတ္တဒီသို့တော်ဦးဇင်းတို့ဒီအာယုံကိုဟောတဲ့အခါမှာဘုရားရှင်ကအများနဲ့ဟောတာလေဘဝလုံးနားလည်အောင်ပြောရင်အ ਨੇ အ ਨੇ အ ਨੇ ကိန်းကနန်းနဲ့မဟောဘူးအများကိန်းကနန်းနဲ့ဟောတယ်။ဒါဆိုဆိုကြပါစို့ဇက်ကုံသာပဇာနာတိရူပိစပဇာနာတိဇက်ကုံသာအာယုံဒီဝိတုဘက်မှာတော့ဇက်ကုံသာဆိုဧကောပေါ့အ ਨੇ နဲ့ဟောတယ် ရူပေဇဆိုတဲ့နေရာမှာကျတော့ဘဟုအောင်နဲ့ပေါ်တယ်ထို့တူပဲဒီမှာသောတေဇာပါဇာနာတိတတ္တေဇာပါဇာနာတိတတ္တေဇဟိုအတန်လို့ကိုဒီလိုပဲပြောတယ်တတ္တေဇအတန်ကိုလည်းလို့ဒီလိုမပြောဘူးဆိုတော့အတန်ဆိုတော့လည်းအတန်အများစုကိုတန်အားလို့ပြောတယ်ယုတ်ကလအများစုမှာရှိတဲ့အတန်ပေါ့ယုတ်ကလအများစုမှာရှိတဲ့အတန်ဒါမျိုးကိုလန့်အားလို့ပြောအဲ့တော့အစ္စဒမှာပဲပြီးဗေဒမှာပဲပြီးဒီတန်ကိုလန့်အားလို့မှဒီဇာတိတိတ်ကဖြစ်တယ်အဲ့ကမှမြင့်ကဒီယောဂီကိုမေ့ကြည့်တဲ့အခါမှာသူက ကျွန်တော်ကဘာဖြစ်လို့အဲ့မိကုံးဒီကတော့ရေးတာလေသိတယ်အဲ့ဒီကကြီးဒီမှာယူစဉ်းစားကြည့်နော်ဦးစင်းကဟိုပရမနဲ့ရှင်းပြပြီးအဲ့ဘယ်လိုရှုရလဲဘယ်လိုရှုကကိုရှုပြပြီးဒါပေမဲ့တကယ်ရှုတယ်နောက်တစ်နေ့လာရောက်တဲ့အခါမှာဦးစင်းကပြောတယ်ဒီအတန်ကိုယူတဲ့အခါမှာအစ္ဆဒအတန်ကိုအာရုံယူပြီးတော့ရှုသလားဘောပဲဦးဇင်းတို့ကအစ္ဆဒဗိဒရှုခိုင်းတဲ့အတွက်ကြောင့်အစ္ဆဒကိုရှုခဲ့ရင်သူ့ကိုနောက်တစ်နေ့ဗိဒကိုရှုဖို့သင်မလို့ဗိဒကိုယူခဲ့ရင်အစ္ဆဒကရှုမလို့သင်မလို့မေးလိုက်တာဒါပေမဲ့သူကပြောတယ် ဣဇဒကိုဣဇဒကိုအောင်ယူပြီးဣဇဒအတန်ကိုအောင်ယူရှူတာလားဗိဒအာယုကိုအတန်ယူရှူတာလားလို့ဦးဇင်းကဒီလိုလေးမေးလိုက်သူကပြန်ပြောတယ်ဆရာတော်ကဘာဖြစ်လို့အဲ့လိုမေးရတာလဲကြားတယ်တပည့်တော်နားမလည်ဘူးတဲ့ဟိုဘာလို့အဲ့မေးခွန်းကြီးမေးတယ်မသိဘူးပေါ့နော်ဣဇဒလားဗိဒလားဘာလို့မေးတယ်မသိဘူးဆိုတော့ဦးဇင်းတော်ကပြောမလဲဘာပြန်ပြောနိုင်မှမသိဘူးမပြန်ပြန်ပြောရှောက်စမ်းမအောင်ဘာပြောတာလဲဆိုတော့ဆရာတော်ကတပည့်တော်ကိုဘာဖြစ်လို့အဲ့လိုမေးရတာလဲဟုတ်တယ်ဆိုတော့ ကဲအဲ့လိုဘာလို့မရလဲဆိုရင်ကဲကိုရှောက်ခဲ့တာကိုရှုခဲ့တာလေးကိုရှောက်ပြပါဦးဆိုတော့အဲ့ဒီမှာ तू ရှုတဲ့ကွက်ကိုရှောက်တဲ့အခါလဲတော့ तू ကခုနပြောသူပေါ့မကွဲဘူးခုနလုံးနေတာပြောတင်တာကလုံးနေတာအိစ္ဆဒတမ္မမတိဗိဓာတမ္မမတိကိုယူလိုက်တဲ့အတန်ဒီဘယ်အတန်ကိုယူလဲနောက်ပြီးတော့ तू ကခုနယုတ်ကလတစ်ခုမှအတန်ဒီဟိုရုပ်ပိုင်းကရှုခဲ့တယ်ခုနယုတ်ကလတစ်ခုတစ်ခုမှဥမာအတန်အခြေခံအပြင်ဦးဇင်းတို့ရုပ်ရှင်မျိုးရှိတဲ့ဟိုယုတ်ကလဒါကတော့အခြေခံအနည်းဆုံးပေါ့ပထဝီအဘောတိသောဝါယောဟောနာကန္နာရတ္တ ဩဇာလို့ရှိမျိုးဒါပေမဲ့တချို့တချို့ယောဂတွေမှာအတန်ပိုင်းတတ္တနောကကလပ်ဆိုပြီး၉မျိုးရှိတယ်ဒါဦးဇင်းတို့ကသင်ခဲ့ဘူးတော့သူလည်းရှိခဲ့ပြီဒါဒါပေမဲ့ဒီနေရာမှာဘုံကလည်းမျက်စိလဲသွားတာကိုပြောတာပါဟိုတရားပြန်ပြောတော့သူလည်းဒါသဘောပေါက်သွားတယ်ပြောတင်တာကဘုံကလည်းတကယ်ဒီလုပ်ငန်းဝင်နဲ့ရောက်နေတဲ့လူတော်မှပဲတကယ်ကြီးတွေမှာဒီခါလေးမှာမျက်စိလဲသွားတယ်အဲ့တော့အပြင်ကပြောနေတော့ကတော့ဘုံကလည်းပြင်ကရေပုံရပြောနေတော့ကတော့နားလေလေးပြီးထင်ရတာဒါပေမဲ့တကယ်လုပ်ငန်းဝင်ထဲမှာဆိုဒီခိုင်းကြီးတကယ်ကိုတက်တက်နေနေနဲ့တခါလဲလုံးရတဲ့အပိုင်းတွေမှာ အမားရင်းနေရှိနိုင်အဲ့တော့သူအဲ့လိုပြောတဲ့အခါမှာသူရှိခွက်ကိုဦးတင်ကကဲဒါဆိုလို့ရှိရင်ဘယ်လိုရှိခွက်လဲဘယ်လိုရှိခွက်လဲရှိပုံလေးကိုပြောပါဆိုတော့အဲ့မှာသူကနပြောလုံးသွေးနေဣဇရမန်ဒီဗေဒမန်ဒီအတန်တော့အတန်ပဲဗေဒမန်ဒီသို့တော့နားလည်မှုပေါ့နားလည်မှုကရှုပ်ထွေးတယ်သို့တော့သူကဒီနားကြီးကိုသိကြည့်ထားတယ်နားကြီးကိုသိကြည့်ထားပြီးလက်လက်အာယုံကိုယူလိုက်တဲ့အခါမှာဒီအာယုံကတော့အာယုံဆိုတာယူရင်းတော့ဒါရိုက်ခတ်တော့ဒါရိုက်ခတ်တဲ့အခါမှာဒီလိုမျိုးဝိတိရှင်နေနေတော့ဖြစ်တာ သို့တော်သူကအဲ့ဒီယူလိုက်တဲ့အာယုံဒီဣဇဒမမသိဗိဒမမသိအော်နောက်တကဟိုဘယ်ကအတန်မှမသိဘယ်ကအတန်မှဆိုတော့ဟိုယုတ်ကလတခုတည်းကိုသူကနားလဲတာယုတ်ကလတခုတွေကအတန်ကိုလိုက်ပြီးတော့စီးစစ်ပြီးရှုတယ်ဆိုပြန်တော့သူ့အတွက်လည်းခက်ခဲတယ်နောက်ပြီးတော့ဟိုတကယ်လည်းမလွယ်ဘူးတကယ်တော့ယုတ်ကလအများစုမှာရှိတဲ့အတန်ကိုလှန်လှန်အာယုံပြုလို့ရှိရင်အင်မတန်နဲ့တွေ့တယ်ရှုွက်ရတာဘောဒါကဒါနံကမ္မထမ်းပိုင်းပေါ့အဲ့တော့နံကမ္မထမ်းပိုင်းကိုရှုတဲ့ပုဂ္ဂိုလ်ကယုတ်ကမ္မထမ်းပိုင်းယုတ်ကမ္မထမ်းပိုင်းကိုပါကျွမ်းကျင်ထားရဖြစ် ထို့လိုပဲခုဒီမှာကြည့်ဒီပရိသသမုပ္ပါဘဝေနာကြောင့်တဏှာဖြစ်တယ်ဆိုတဲ့အပိုင်းကိုတကယ်ရှုတဲ့သူတော်ကောင်းတယောက်ကခုနဒီမှာသက္ကုတမ္ပသဒဝေဒနာပဲဖြစ်ဖြစ်သောတာတမ္ပသဒဝေဒနာပဲဖြစ်ဖြစ်ခန္ဓာတမ္ပသဒဝေဒနာပဲဖြစ်ဖြစ်သူကဒီလိုဖြစ်သွားမှာဝေဒနာအနေနဲ့အဲ့ဝေဒနာအနေနဲ့ဖြစ်သွားတဲ့ဒီဝေဒနာကြောင့်တဏှာဖြစ်ပုံကိုနှိုက်ရှုတဲ့ပိုင်းမှာဒကာကြီးတွေအကုန်လုံးကဒီပြစ္ဆုတ်ပံအတုံထဲမှာအကျုံးဝင်နေပြစ္ဆုတ်ပံအတုံထဲမှာအကျုံးဝင်နေတဲ့အတွက်ကြောင့်ဒါရတတိဒီဝေနာပစ္စယတဏှာကိုပြောတာနော် ဟုတ်ကံဦးဇင်းတို့ဟိုအတိတ်အတွန်းထဲမှာကျုံးဝင်နေကြတာတက်တက်ရှိတယ်ခုနအဝိဇ္ဇာနဲ့သင်္ခါရဒီအတိတ်အတွန်းထဲမှာပါတော့အဝိဇ္ဇာကိုယူရင်ကိလေသာကိုထင်တူတူတဲ့အတွက်ကြောင့်အဝိဇ္ဇာကိုယူရင်အဝိဇ္ဇာနဲ့တဏှာဥပါဒံကိုပါယူရတယ်သင်္ခါရကသင်္ခါရကိုယူရင်သူကဟိုသင်္ခါရနဲ့ကျုံးဝင်နေတဲ့သူကကံကိုပါယူရတယ်ဆိုတော့တောင်းလို့ဦးဇင်းတို့ဟုတ်ပြစမလေးမှာတော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုအတိတ်ကြောင့်တရား၅ပါးလို့ဒီလိုသွားခဲ့တာအဲ့လိုတော့ရှိတယ်သို့တော့ခုဒီမှာပြောနေတာကဝေဒနာပစ္စယတဏှာပိုင်းကိုဒါရှုတဲ့အပိုင်းလေးကိုပြန်ပြောတဲ့အခါကျတော့ ဒါပြစ္ဆုတ်ပန်ခြင်းဖြစ်နေတာပြစ္ဆုတ်ပန်ခြင်းဖြစ်ဒါကိုနားလည်ရကြောင့်လို့ရောတွင်းနိုင်တယ်ဆိုတာဒါပြောတာဟိုအတိတ်ကတော့ဟိုဟောတဲ့ကဲမှာဇတော်တို့ကဟောခဲ့တယ်ဟောခဲ့တဲ့ကမှာအဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဒီအတိတ်အကြောင်းတရားလို့ပြောတယ်ဟိုအတိတ်ကိုနိုင်ကြည့်ရမယ်ဒီဒီဒီဒီတဏှာကအကောပြစ္ဆုတ်ပန်ကတခါလဲဝေဒနာဆိုတော့အဲ့မှာတခါကြီးဒီအယံမှားတဲ့ဒါကြောင့်မလို့ပရိသသမုပ္ပါကိုဦးဇင်းတို့ဒီပစ္စမနည်းနဲ့မှာသူကတော်ကောင်းကတကယ်ကိုစနစ်တကျအတေချောင်းတရား၅ပါးပြစ္ဆုတ်ပန် အကျိုးပစ္စုပန်အကြောင်းတရား၅ပါးအနာဂတ်အကျိုးဆိုဒါကိုလည်းနားလည်နေတော်တော်ကြီးကိုထဲထဲဝင်ဝင်နဲ့ကိုမိမိကိုယ်တိုင်ရှုတတ်နေပြီဆိုတဲ့သူတော်ကောင်းတော်မှပဲဒီလိုပထမနည်းကိုပြန်ပြီးတော့ရှုတဲ့အခါမှာဟိုတကယ်ဟိုစနစ်တကျရှုဖို့တော်တော်ပြန်ပြီးတော့ကြိုးစားရအဲ့တော့ဒီလိုတော်တော်ပြန်ပြီးကြိုးစားရတဲ့အတွက်ကြောင့်တကယ်ကြီးရုပ်ကလေးရုပ်တင်နိုင်လို့ဆိုတော့တင်းစီမထားဘူး ပရိစ္ဆသမုပ္ပတ်ကိုလည်းပဲဒီပစ္စမနိအတေအကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံကျူတရား၅ပါးဖြစ်ပုံပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာဂတ်ကျူတရား၅ပါးဖြစ်ပုံဆိုတဲ့အပိုင်းကိုလည်းပဲမိမိကတိတိကျကျမဆက်ဆက်တတ်သေးဘူးဆိုရင်ဒီပထမနည်းမှာဦးဇင်းတို့အဲ့နေရာမှာအများကြီးပဲဟိုရောရှက်ပြီးတော့ရှုပ်ထွေးသွားတာပေါ့နော်ရောရှက်ပြီးတော့ရှုပ်ထွေးသွားတယ်အတိအခက်ခဲတယ်နားလည်ဖို့ရန်ခက်ခဲနေတတ်တယ်အဲ့တော့ဒီနေရာမှာဒါဒီရေးကြည့်တယ်အရေးကြီးရုံနဲ့မဟုတ်နောက်တစ်ခုဘာထပ်ကြည့်လို့ဆိုတော့ခုနပြောသလိုဒီ ဝေဒနာကဒီပစ္စုပန်မှာအကျိုးတရားနေရာမှာနေပြီးတော့ဒီတဏှာကိုကူးလိုက်တာနဲ့တရားနေတဲ့တရားကြီးမကြီးပါဘူးပစ္စုပန်အကြောင်းတရားနေနဲ့ပြန်ဖြစ်အကြောင်းတရားနေနဲ့ပြန်ဖြစ်ရင်တဏှာကတစ်ခါပြန်ပြီးတော့ဘာဖြစ်တော့တပတ်လည်မှာတဏှာကတပတ်လည်အဲ့တော့ဦးဇင်းတို့ကဒီနေရာမှာဝေဒနာပေါ်လာမယ်ဝေဒနာရှောင်လွဲလို့မရအောင်ခုနအာယုံပေါ်လာရင်အာယုံကိုနှက်ပြီးတော့အာယုံနဲ့ဝတ္ထုနဲ့တိုက်ဆိုင်ရင်ဒါဝေဒနာဆိုတာပေါ်လာမှာလေအဲ့တော့မိမိအတိမတ်အနေနဲ့မိမိကကောင်းတာဆိုရင် ကောင်းတယ်ဆိုးတာဆိုရင်ဆိုးတယ်ဒါက ဝေဒနာအနေနဲ့ပေါ့အဲ့ဒီပေါ်မှာမိမိရဲ့အဲ့နောက်မှာဒီဝေဒနာရဲ့နောက်မှာလိုက်မဲ့ဒီယောနိတော်မနတိကာလအပေါ်မှာမူတည်ပြီးတော့ဦးဇင်းတို့ကုသိုလ်ဖြစ်နေပြောင်းလဲသွားမလားဒီဝေဒနာကကုသိုလ်ဖြစ်နေပြောင်းလဲသွားမလားဒီဝေဒနာကတဏှာဖြစ်ကိုရောက်သွားမလားဆိုရအပိုင်းတည်တော့ယောဂီတယောက်ကဒီပရိသတ်သမုပ္ပါဒ်ရှုပ်ကိုတကယ်လည်းကိုယ်ကိုယ်တိုင်လည်းပဲသူသိပြီးဒါတစ်ချက်နောက်တစ်ခါဒီပရိသတ်သမုပ္ပါဒ်ကိုတိုးတွင်းတည်လို့ဘဝသုံးပါးကိုကိုကဟိုဝင်းဆက်ပြီးတော့နားလည်ပြန်တယ်ခုန ဘဝတွေပေါ်မှာတန်ဝေကရလာတန်တရာမှာကျင်လည်ရတဲ့ဒုက္ခကိုမြင်လာအဲ့လိုတန်တရာကိုကျင်လည်ရတဲ့ဒုက္ခကိုမြင်လာပြန်ရင်လည်းဘာဖြစ်ပြန်မလို့တစ်ဖက်ကဒီတဏှာဖြစ်ရေးကအများကြီးရောကြတယ်တဏှာဖြစ်ရေးကတဏှာဖြစ်ဖို့ရန်အများကြီးရောကြတယ်အဲ့လိုမဟုတ်လို့ရှိရင်ဒီကကြီးဒီကမကြီးဒီကြောင့်လို့ပြိဿသမုပ္ပါတန်တရာလေးတွေဆိုတာတန်တရာရဲ့ဒုက္ခကိုလည်းမမြင်မြန်ရင်ဘဝဒုက္ခတဏ္ဍာဒုက္ခကိုမမြင်မြန်ရင်ဒီကကြီးဒီမကြီးတဏ္ဍာဆိုတာလိုလိုလေးနဲ့ဖြစ်တဏ္ဍာဓကံကလိုလိုလေးနဲ့ပေါ့ဘာဖြစ်လို့တော့ အတိတ်ကလည်းဒီတဏှာကဖြစ်ဘူးပြီးတာပဲဒီလိုကောင်းတဲ့အာယုံဆိုးတဲ့အာယုံအစင်းပဲဖြစ်ဖြစ်အတန်ပဲဖြစ်ဖြစ်အနတ်ပဲဖြစ်ဖြစ်ရတာပဲဒါကဦးဇင်းတို့ဒီတတ္တဝါတိုင်းတတ္တဝါတိုင်းမှာဒီအတွေ့အကြုံကရှိပြီးသား experience ကရှိပြီးသားရှိပြီးသားဖြစ်တဲ့အတွက်ကြောင့်သူကဘာဖြစ်လို့ပေါ့တဏှာဖြစ်ဖို့ကတိတ်ပြီးတော့လွယ်တယ်တဏှာဖြစ်ဖို့ကတိတ်ပြီးလွယ်တယ်ဒုက္ခကြောင့်လည်းတဏှာဖြစ်မယ်ဒုက္ခကြောင့်လည်းတဏှာဖြစ်မယ်ဥပ္ပခါကြောင့်လည်းတဏှာဖြစ်ဒါဝေဒနာနဲ့ပြောမယ်နောက်တစ်ခါသကုသမ္ပတသကုသမ္ပတကဝေဒနာကြောင့်လည်းတဏှာဖြစ်ဖို့လိုလိုလေး သောတာသမတ္တဝေဒနာကြောင့်လည်းတဏှာပြုဖို့ကလွယ်လွယ်လေးပဲကာဏသမတ္တဝေဒနာကြောင့်လည်းတဏှာပြုဖို့ကလွယ်လွယ်လေးဒီဝေဒနာ6ပါးကြောင့်တဏှာပြုဖို့ကတကယ်ကြီးဒီမင်းခက်သလားမခက်ပါဘူးဗျာမကယ်ဘူးဒါကြောင့်မလို့ကျွန်တော်ဒီလမ်းကအဆန်လမ်းပဲအဆန်လမ်းဖြစ်တဲ့အတွက်ကြောင့်ဒီဝေဒနာတွေကြောင့်တဏှာဖြစ်ဖို့ဆိုတာကဘာမှမခက်ခဲ့ဘူးသို့တော့အဲ့ဝေဒနာတွေကြောင့်တဏှာမဖြစ်အောင်ဆိုတဲ့အပိုင်းကတော့ခက်ခဲတယ် အဲ့ခက်ခဲတယ်ဆိုတာကခုလိုဝေနာကြောင့်တဏှာဖြစ်ပုံဒီပရိသဒီပရိသသုံးပတ်ရှုွက်ဒီအကြောင်းကျိုးသိသိမှုအပိုင်းမှာတော့ဝေနာကြောင့်တဏှာဖြစ်ပုံကိုသိမိမိကလုံလောက်သို့တော့ဒီကြောင်းကျိုးသိနိုင်မှုပရိသသုံးပတ်ပြီးတော့ဟိုအထက်မှာဝိပဿနာကိုကူးတဲ့အပိုင်းကြရင်တော့ဒီပရိသသုံးပတ်အင်္ဂါရက်တွေကိုပြန်ရှုရင်းနဲ့ကိုဥက္ကပဲဒီဝေဒနာပြီးရင်ဘက်ကတဏှာကိုမကူအောင်သွားရအောင်ဝေနာပြီးရင်တဏှာဝေနာပြီးရင်တဏှာကိုအဲ့တဏှာဘက်ကိုမရောက်အောင်ဦးဇင်းတို့ကဖြတ်ပြီးတော့အနိစ္စဒုက္ခအနတ္တကိုဒီလက္ခဏာကြီးသုံးတယ်ပြီးတော့ပရမတ္တ တဘာဝပရမတ္တတရားတွေရဲ့တဘာဝလက္ခဏာတွေတမညာလက္ခဏာတွေကိုသိအောင်ကြည့်နိုင်ခဲ့ရင်မြင်နိုင်ခဲ့ရင်ပေါ့အဲ့ကြံတော့တဏှာဝင်မကူအဲ့ကြံတော့တဏှာဝင်မကူမဟုတ်ရင်တော့တဏှာကူအဲ့တော့ဦးဇင်းတော်ခွဲပြီးတော့နားလည်ထားရမှာကပရိသတ်သမုပ္ပတ်ရှုခဲ့ပိုင်းနဲ့ဝိပဿနာပိုင်းကိုခွဲပြီးတော့နားလည်ထားရမှာဖြစ်တယ်အဲ့တော့ပရိသတ်သမုပ္ပတ်ရှုခဲ့ပိုင်းမှာတော့ဦးဇင်းတို့ကအကြောင်းနဲ့အကျိုးဆက်ဆက်နှံ့ရေးကိုတော့ဥတည်သွားတာဖြစ်တယ်တို့တော့ကြောင့်ဒီနေရာမှာတော့ဝေဒနာကို ကနေပြီးတော့တဏှာမဖြစ်ရေးကိုရှုတာမဟုတ်ဘူးလို့လည်းနားလည်ရပရိသသမုပ္ပါအကြောင်းကျိုးကိုသိသိနေတဲ့အပိုင်းဒီအကြောင်းကြောင့်အကျိုးဖြစ်နေပုံအတိတ်ကြောင့်ကြောင့်ပြစ္ဆုတ်ပံအကျိုးပြစ္ဆုတ်ပံအကြောင်းကြောင့်အနာဂတ်အကျိုးဖြစ်နေပုံကိုဥတည်ပြီးတော့တခါကြီးဒီမှာရနားလည်အောင်စူးစမ်းရမယ်အဲ့လိုနားလည်ပြီးတဲ့နောက်ဝိပဿနာဘိုင်းကိုဥယင်တော့အဲ့ဒီမှာဝေဒနာကြောင့်တဏှာမဖြစ်ရေးကိုမိမိတို့ကဝိပဿနာဉာဏ်နဲ့စပြီးတော့ကြွားရအောင်ဝိပဿနာဉာဏ်နဲ့စပြီးတော့ဒီဝေဒနာကြောင့်တဏှာမဖြစ်ရေးကိုမိမိကဝိပဿနာဉာဏ်နဲ့ဒါရဲ ဖယ်ရှားဖယ်ရှားသွားရင်လည်းပြည့်ပြည့်နဲ့ပြဿနာမျိုးတွေကရင့်ကျက်ပြီးဆိုရင်တော့အဲ့ဒီမှာမဖြစ်တော့အနုတ္တိယဓာတ်ကိုဖယ်ရှားတယ်အနုတ္တိယဓာတ်ကိုရိယာမဉ္ဇဉ်ပူဉ္ဇဉ်စိုက်လို့ရှိဖယ်ရှားနိုင်တယ်အဲ့လေကြာကြအောင်ခဏဘလို့ဝေဒနာနဲ့ပဲကြုံကြုံဒုက္ခနဲ့ပဲကြုံကြုံဒုက္ခနဲ့ပဲစုံစုံအဲ့ကြတော့မှတဏှာမဖြစ်တော့အဲ့ကြတော့မှတဏှာမဖြစ်တော့ဘူးဆိုတော့မှတခါကြီးတဏှာလည်းအကြောင်းကံမရှိတော့ပြစ္ဆုတ်ကံအကြောင်းလည်းကတဏှာ ဏမရှိရင်ဥပါဒံမလာတော့တဏမရှိရင်ဥပါဒံမလာဘူးဥပါဒံမရှိလို့ရှိရင်ဘဝဆိုတဲ့ကမ္မဘဝလည်းမလာတော့ကမ္မဘဝလည်းမလာမလာတဲ့အခါကျတော့ပစ္စုပန်အကြောင်းတရားနေကြည့်တော့အဝိဇ္ဇာအာလေဘေရိယမတရားတွေကဒါလည်းဖိစားတာလည်းဆိုကြောင့်ဝိဇ္ဇာလည်းမလာဘူးတဏှာလည်းမလာဘူးဥပါဒံလည်းမလာဘူးအဲ့ဒါကကမ္မဘဝဆိုတဲ့သင်္ခါရနဲ့ကံလည်းမလာတော့မလာတော့လို့ရှိရင်တော့ဘာဖြစ်မလို့အနာဂတ်တဏှာအဲ့ဒီမှာချုပ်သွားတယ်အနာဂတ်တဏှာကအဲ့ဒီမှာ ဒါတဏ္ဍာပြတ်တဏ္ဍာပြတ်ပြီတဏ္ဍာပြတ်လို့ရှိရင်နိဗ္ဗာန်ကိုရောက်ပြီလို့ဘယ်လိုပြောလို့ရလဲဒါကြောင့်မို့လို့ဦးဇင်းတို့ဒိဋ္ဌသမုပ္ပါရှုွက်ဒီတကယ်ကိုဘဝတွေအပေါ်မှာတဏ္ဍာပေါ်မှာတကယ်ရှည်ရည်တဲ့အကြောင်းတရားတွေကိုဝန်းဆက်ပြဒေသနာတော်တစ်ခုဖြစ်အဲ့လိုလိုတန်တနာလဲနေတဲ့ပုံကိုမိမိတို့ကတခါလဲအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးကိုစနစ်တကျသိပြီဆိုတဲ့သူတော်ကောင်းတွေကဒီမှာ ဒါပရိသတ်သမုပ္ပါကိုတကယ်နားလေပရိသတ်သမုပ္ပါကိုနားလေရင်အဲ့ဒါဘဝမှာထောက်ရာတီရာရပြီတက်တာရာရပြီလို့ပြောလို့ရတယ်အဲဒီနေရာမှာဦးဇင်းတို့ထပ်ပြီးတော့တခုပြောကြမယ်အဲ့လိုဘဝမှာထောက်ရတရားရပြီတက်တာရရပြီဆိုရင်အဲ့ဘဝတစ်ခုကိုဆုံးသက်တဲ့အခါမှာအဲ့ဘဝတစ်ခုကိုဆုံးသက်ရမရဏတရားဒီခါကြီးတမိုင်းအားကိုးရလေးတော့ရသွားပြီလို့ပြောလို့ရတယ်အဲ့လိုမှမဟုတ်လို့ရှိရင်တော့ဦးဇင်းတို့ဗါလဲတော့ အနာထမရဏဆိုတာရှိအနာထမရဏဆိုတာဘာပြောတာလဲဆိုတော့အာတိုးရအာထားရမရှိဘဲနဲ့သုတိတက်တွေတင်ရတာပြောတယ်အဲ့တော့ဒကာကြီးတွေမကြီးဘောတကုမှာသုတိတက်တွေတင်လို့ရမယ်လို့အာကိုရအာထားရလေးနဲ့ဘောတကုကိုအဆုံးတတ်ရတာနဲ့အာကိုရမဲ့အဆုံးတတ်ရတာတော့ဒကာကြီးဒီမှာဒီပေဒါကိုပို့ပြီးတော့မိမိတို့ကနှစ်ချိုင်တယ်အာကိုရမရဏကိုနှစ်ချိုက်ပါတယ်ခင်ဗျာ အားကိုရလေးရှိပြီးဘောတခုကိုဆုံးသက်ရတယ်ဆိုတော့နားထောင်မှလည်းနားဘူးတော့ဖြစ်တယ်ဒါကောင်းတာပေါ့ဒါကြောင့်မလို့အဲ့လိုမမဟုတ်လို့ရှင်ရောကောနာအနာထမရဏလို့ခေါ်တယ်ဘဝတခုကိုအဆုံးသက်ခံပြီးဘာမှအာကိုရအာထာရမရှိတနည်းအားဖြင့်အာကိုအာထာရမဲ့ပြီးတော့ဘဝတခုကိုအဆုံးသက်ရတဲ့အဆုံးသက်မျိုးချင်းမျိုးတည်တော့ဒါဘဝတခုကိုဖျို့ဖျဲနဲ့ ဒါတခါလေပြူကွေးပြီးတော့အဆုံးသတ်ရတဲ့အဆုံးသတ်ခြင်းဖြစ်တယ်ဒါကြောင့်မလို့ဒီလို နာမရူပပြိစေတာဉာဏ်ပြည့်စရာပြိကဉာဏ်တွေကိုရအောင်ကြိုးစားရင်းဖြင့်ဒီဘဝဒီခန္ဓာမှာတဏှာပြည့်ကိုအဆုံးမတတ်နိုင်သေးရင်တော့မှနိယတဂရီကောလို့ခေါ်တော့ဂတိမြဲတဲ့ဘဝမှာအာဟုရာလေးတစ်ခုကိုဒါမိမိတို့အာဟုရာရှိပြီးတော့ဘဝတစ်ခုကိုအဆုံးသတ်နိုင်အောင်ကိုယ်စီကိုယ်ကြီးဝေဒနာကြောင့်တဏှာဖြစ်ပုံ ပိဿသမုပ္ပါဒေသနာတော်ကိုနားလည်အောင်စူးစမ်းအထောက်ကြဂုံရာတည်းသာဓုသာဓုသာဓုပါဖျား